ဘုန်းဘုန်းတို့အနုမောဒနာတရားနာယူဖို့အချိန်ရောက်ပြီပေါ့နော်ကထိန်တကာကထိန်မများတဲ့တကွတရားနာပေးသက်ပေါင်းသူတော်ကောင်းတို့မိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုရဲ့ဂုဏ်ကျေးဇူးတွေကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်တွေကိုမြတ်စွာဘုရားရဲ့ဒေသနာတော်နဲ့အညီဘုန်းဘုန်းတို့နော်ဟောပြတဲ့အခါမှာကိုယ်စိတ်ထဲမှာ ကိုပြုလိုက်တဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာမှုကြည်နူးမှုဝမ်းမြောက်မှုဖြစ်ကြရတယ်ပေါ့အဲ့ဒါလိုဝမ်းသာမှုဖြစ်အောင်ပြောတဲ့စကားကိုအနုမောဒနာစကားလို့ခေါ်တယ်နော်အဲ့တော့ဘုန်းဘုန်းတို့ကထိန်နဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဖွယ်ဝမ်းသာဖွယ်ကတော့နော်ကထိန်အလှူတွေကိုလှူကြတဲ့အခါမှာကထိန်တရားတော်အနေနဲ့အများစုကတော့နာယူကြည်ညိုကြဘူးပြီးသားပေါ့နော်အဲ့တော့ဘုန်းဘုန်းကဒီနေ့ကထိန်အနုမောဒနာတရားအနေနဲ့ နော်ဘာကိုပြောကျင်တော့ဆိုတော့ကုသိုလ်ကောင်းမှုကိုပြုတဲ့အခါမှာယုံကြည်မှုတတ္တတရားဟာကိုယ်တန်တမှာအစဉ်အမြဲတည်အောင်လှုပ်တဲ့တရားတစ်ခုဆိုတာကိုဦးစားပေးပြီးတော့ပြောကျင်တယ်ပေါ့အထူးသဖြင့်ကုသိုလ်ကောင်းမှုပြုတဲ့အခါမှာကုသိုလ်ကောင်းမှုနဲ့ပတ်သက်ဆက်ဆက်ပြီးတော့ဒေသနာတော်လေးတစ်ခုကိုကိုယ့်ရဲ့စိတ်ထဲမှာလေးလေးနက်နက်ကြဲကြဲပြန့်ပြန့် တွေးတောကြံဆပြီးတော့လာမယ့်အနာဂတ်မှာလည်းပဲကုသိုလ်ကောင်းမှုကိုကြိုးစားအထောက်တဲ့အခါမှာလေးလေးနက်နက်ကြည်ကြည်ပြန့်ပြန့်ပြုနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတရားတရားနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့နည်းနည်းပြောခြင်းတယ်နော်မြတ်စွာဘုရားကိုနတ်သားတစ်ပါးကမေးလျှောက်တဲ့ ကာထာတစ်ပုဒ်ကိုမြတ်စွာဘုရားဖြေတာအဲ့ဒါဘုန်းဘုန်းတို့တက္ကထာဝကတယုတ်ပါဠိတော်မှာမှတ်တမ်းတင်ထားတာရှိဇရာတုတ်တန်ဆိုပြီးတော့ကိန္တုယာဝဇရာတိလံကိန္တုယာဝဇရာတာတုကိန္တုတာတုပဋိဋ္ဌိတာကိန္တုနရနရတနံကိန္တုစောရိဟိဒုဟရံမေကွန်လေးခုမေးတယ်နတ်သားတစ်ပါးကမြတ်စွာဘုရားကိန္တုယာဝဇရာတာတုတတ္တဝါတွေအတွက် အိုမင်းရင့်ရော်သည့်တိုင်အောင် ကောင်းမွန်တဲ့တရားဘလို့တရားတုံးလို့မေးပထမမေးခွန်းပေါ့နော်နောက်ဒုတိယမေးခွန်းကကိန်တုတာတို့ပဋိဋ္ဌိတာကိုယ့်ရဲ့စိတ်တန်တာမှာအစဉ်အမြဲတည်နေမယ်ဆိုလို့ရှိရင်ဘယ်ရာဟာကောင်းမွန်တဲ့အရာလဲလို့မေးတယ်။နောက်တတိယမေးခွန်းကကိန်တုနရနရတနံလူသားတွေအတွက်နှစ်သက်ဖွယ်ရာမျက်နှိုးဖွယ်ရာအကောင်းဆုံးယရနာ ဘယ်လိုအရာကိုပြောတာတုံးလို့မေးတယ်။နောက်လေးခုမြောက်မေးခွန်းကကိန္တုစောရိဟိတူဟရာတခိုးဓမြတွေက လူဆိုးတွေက လူယူဖြစ်စည်းလို့မရတဲ့ကိုမသိအောင်ယူဆောင်လို့ယူဆောင်သွားလို့မရတဲ့အရာဘလို့အရာလဲလို့မေးမေခွန်လေးချက်နော်ဥကဗတိမီးကဟောအတန်ချက်ဆက်ကိုဆုံးအောင်ဆွဲမှာမဟုတ်ဘူးအဲ့တော့ဟိုဆက်အဖြူလေးသွားပြီးတော့ယူတယ် မိုက်ကလေးပါယူခဲ့တယ်နော်အတန်းနည်းနည်းနဲသွားอืมအဲ့လိုလျှော့ရင်လည်းလျှော့လိုက်ဘာမှမဆွဲတော့ဘူးလေမိရပြက်နေတော့ပထီနဲ့လှုပ်ထားတာဆိုတော့စက်ကြီးတွေကကြီးတော့အာတိတ်ပြီးတော့မရှိတော့ဒီမိတွေပိတ်ပလိုက်ခလုတ်ကလေးတွေပိတ်လိုက် ဟာလည်းပိတ်တယ်အဲ့တော့တရားဆက်ပြီးတော့နားရအောင်နော်အဲ့လိုမေခွန်းလေးချက်မေးတဲ့အခါမှာမြတ်စွာဘုရားတိလံယာဝဇရာတာတုတတ္တတာတုပဋိဋ္ဌိတာပညာနရနရတနံ ပုံညာစောရိဟိတူဟရံလို့ဂါထာတစ်ပုဒ်နဲ့ပြန်ပြီးတော့ဖြည့်တီလံယာဝဇရာတာရုယာဝဇရာအိုမင်းရင်ရောတိတိုင်အောင်တာရုကောင်းမွန်တဲ့အရာဆိုတာတီလံကိုကျင့်တရားကိုပြောတာတဲ့လူတယောက်ကိုယ်နဲ့နှုတ်ကိုပြစ်ကင်းအောင်စောင့်စည်းထိမ့်သိမ်းနိုင်မယ်ဆိုလို့ရှိရင်ဒါအိုသည့်တိုင်အောင်ကောင်းမွန်တဲ့အရာကိုပြုလုပ်ထားရရောက်တယ်ပေါ့နော်ကိုချင်းတီလာအိုသည့်တိုင်အောင်ကောင်းတယ်ပေါ့ နောက်ဒုတိယမေကုံးကိုမြတ်စွာဘုရားဘလို့ဖြေတော့ဆိုတော့တတ္တာတာတုပဋိဋ္ဌိတာနော်တတ္တာယုံကြည်မှုတတ္တာတရားသည်ပဋိဋ္ဌိတာကိုယ့်ရဲ့စိတ်တန်တာမှာအစဉ်အမြဲဆွဲပြီးတော့တည်အောင်လုပ်နိုင်မယ်ဆိုလို့ရှိရင် တာတုအဲ့ဒါအလွန်ကောင်းတယ်တဲ့နော်ဘုရားတရားတန်ခါယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးဒါကိုကိုယ့်ရဲ့စိတ်ထဲကလိုက်လိုက်လဲလဲယုံကြည်တယ်ဆိုရင်ဒါတရားတရားခေါ်တာပေါ့နော်အဲ့ဒီတရားတရားဟာစိတ်ထဲမှာအစဉ်အမြဲတည်နေမယ်ဆိုရင်ဒါအလွန်ကောင်းတယ်တဲ့ ခံတော့ဟဲ့မရတော့ဘူးအဲ့တို့ဩဒါပဲခံတော့ဥဒိဋ္ဌကြီးပဲအဲ့ဒါဒီတဒီတိုင်းပြောအောင်တလုံးနဲ့ပြောအောင်နော်ဒါဆိုရင်တော့မယူတော့နဲ့တတ္တတာတုပဋိဋ္ဌိတာ ကိုယ်စိတ်ထဲမှာအစဉ်အမြဲတည်နေမယ်ဆိုလို့ရှိရင်ဘယ်ရာဟာကောင်းတယ်လဲအကောင်းဆုံးဖြစ်မလဲလို့မေးတာယုံကြည်မှုတရားတရားဟာစိတ်ထဲမှာအစဉ်အမြဲတည်နေမယ်ဆိုရင်အလွန်ကောင်းတယ်လို့ဒါလေးကိုဘုံဘုံကအခြေပြောနေတာပေါ့နော်ကိန္တုနရနရတနံလူသားတွေအတွက်အလွန်မြတ်နိုးဖွယ်ရာကောင်းတဲ့ယရနာဆိုတာဘာကိုပြောတာတော့အဲ့ဒါကိုကျတော့မြတ်စွာဘုရားပညာနရနရတနံ လူတွေရဲ့စိတ်ကိုအလွန်နှစ်သက်စေတဲ့မျက်နှိုးစရာကောင်းတဲ့ယတနာဆိုတာတဘာဝတရားတွေရဲ့အကြောင်းကို အမှန်ကန်သိမြင်နားလည်မှုလို့ဆိုတဲ့ပညာတရားကိုပြောတာတဲ့သိတဲ့သိလိုက်တာကိုသိတာပညာပေါ့နော်အဲ့ဒီပညာလောကမှာတန်ဖိုးအကြီးမားဆုံးယတနာပဲလို့ပြောလူဆိုးတွေတခိုးတွေကိုယ်အုံမုန်းတဲ့လူတွေက ကိုမသိအောင်ယူဆောင်သွားလို့မရတဲ့အရာဘယ်အရာလဲလို့လေးခုမြောက်မေးတဲ့မေးခွန်းကိုကြတော့မြတ်စွာဘုရားကပုံညာစောရိဟိဒုဟရစောရိဟိဒုဟရလူစိုးတခုတွေကကိုမသိအောင်ယူဆောင်သွားလို့မရတဲ့အရာဆိုတာပုံညာကုသိုလ်ကောင်းမှုကိုပြောတာတဲ့တလုံးချင်းလေးကိုအသေးစိတ်အလွန်ပြောစရာကောင်းပါတယ်တတ္တဝါတွေအတွက် အိုမင်းရင့်ရော်တိတိုင်အောင်ကောင်းမွန်တဲ့အရာ ကိုကိုချမ်းသာစေမယ့်အရာကိုကျင့်သုံးထားတဲ့ကိုကျင့်သီလပဲရှိတယ်တဲ့။ကာယကံအဖြစ်ဝစီကံအဖြစ်အပြစ်ကင်းအောင်စောင့်စည်းတယ်ထိမ့်သိမ့်တယ်။ဘယ်တတ္တဝါကမှကိုယ့်ရဲ့အပြောကြောင့်ကိုယ့်ရဲ့အလုပ်ကြောင့်မဆင်းရဲစေဘူး။အဲ့ဒါလို့စောင့်စည်းထားတယ်ထိမ့်သိမ့်ထားတယ်ဘာမှမဟုတ်တာလုပ်မထားတဲ့လူတယောက်ဘာမှမဟုတ်တာပြောမထားတဲ့လူတယောက် ကိုကျင့်သုံးထားတဲ့အဲ့ဒီကိုကျင့်သီလဟာစဉ်းစားလိုက်တိုင်းကိုယ့်ရဲ့စိတ်ကိုနှစ်သက်စေချမ်းသာစေဟုတ်လားအသက်ကြီးလာပြီဆိုရင်ကျန်တာတွေကဘာမှကောင်းတော့တာမဟုတ်ပိုက်ဆံတွေဘလောက်ရှိရှိဘာတွေဘလောက်ပဲအောင်မြင်တယ်ပြောပြောဒီခန္ဓာကိုယ်ကြီးကွာစားယုံရွဲပြီးတော့တခါတည်းနာကျင်မှုခံခက်မှုတွေနဲ့တကယ်ကိုပဲတန်ဖိုးကြပြီးတော့အိုမင်းရင့်ရော်တဲ့အချိန်မှာဘယ်ရာကမှနော်တီလအစရှိတဲ့သူတော်ကောင်းတရားကလွယ်လို့တခြားဘယ်ရာကမှအဲ့ဒီအချိန်မှာကိုယ့်ကိုချမ်းသာစေမှာမဟုတ်ဘူး ကိုဖြတ်တန်းခဲ့တဲ့ကိုယ့်ရဲ့ဘဝတစ်လျှောက်ကျူရှင်တဲ့တီလာတာရှိခဲ့မယ်ဆိုလို့ရှိရင်အိုမင်းရင့်ရော်တဲ့အချိန်မှာစဉ်းစားလိုက်တိုင်းစဉ်းစားလိုက်တိုင်းငါလူတယောက်နဲ့တူအောင်နေခဲ့တာဆိုတဲ့အတွေ့အကြုံကိုယ့်ကိုအများကြီးကျင့်တတ်မှုရစေမယ်ပေါ့နော်။ဒါကြောင့်ကိုချင်းတီလာဒီသာလင်အိုသည့်တိုင်အောင်ကောင်းတဲ့အရာဆိုတာကိုဘုံဘုံတို့အနာဂတ်ရေးကိုမျှော်တွေးမိကြတဲ့လူတိုင်းဟာစဉ်းစားသင့်တယ်။ခုလူတွေကအသက်ကြီးလာရင်အိုလို့ရှိရင်ငါဘယ်လိုနေရမလို့ဘယ်လိုစားမလို့ ပို့တဲ့အခါပို့ခြင်းတရားကိုဘုန်းဘုန်းတို့အစဉ်ပြေပြေဖြတ်တန်းနိုင်ဖို့စဉ်းစားတဲ့အခါမှာလူတွေကဘာနဲ့ကြားကံဖို့ပဲကြိုးစားကြတော့ပိုက်ဆံနော်ဟဲ့အဲ့ဒီချိန်ရှိမှမရှိရင်ဘယ်သူမှကိုနာကပ်မှာမဟုတ်ဘူးဟုတ်လားနော်အိုခြင်းတရားကိုအိုတဲ့အခါမှာပြပြလဲလဲရင်ဆိုင်ဖြည့်ရှင်းနိုင်ဖို့အတွက်ဦးဇင်းတို့တွေဟာဒီပြင်အရာတွေနဲ့သာလင်ပြင်ဆင်ကြတာရသော်ဘုရားအိုတဲ့အခါမှာကောင်းမွန်စေမယ့်အရာကိုခြင်းတေလာလို့ပြောထားပြီးသား ဒါတကယ်ယုံကြည်တယ်ဆိုလို့ရှိရင်သီလကိုဖြူရှင်းအောင်အခုလိုသိတဲ့အချိန်ကစပြီးတော့စောင့်စည်းထားပေါ့ရသော်ဘုရားစကားဘယ်တော့မှမှားတယ်ဆိုတာမရှိဘူးဟုတ်လားဒါကြောင့်ကိုချင်းသီလတွေအိုသည့်တန်အောင်ကောင်းတယ်ဆိုတာလေးကိုအလေးအနက်ကိုယ်စိတ်ထဲမှာမှတ်ပြီးတော့ကိုယ့်ရဲ့အနာဂတ်မှာအဆင်ပြေဖို့အတွက်အခုတည်းကစပြီးတော့ဖြူဖြူရှင်ရှင်တန်တန်ရှင်းရှင်းဖြစ်အောင်နေမယ်ဆိုတဲ့တတိထင်ချရမယ်ဟုတ်ပြီနော် နောက်နှစ်ခုမြောက်မေခွန်းရဲ့ဖြေရပါတော့ယုံကြည်မှုတရားတည်းဟာစိတ်ထဲမှာအမြဲတည်နေရင်ကောင်းတယ်ကိန္တုယာဝပဋိဋ္ဌိတာကိုယ့်ရဲ့စိတ်ထဲမှာကိန္တုတာတုပဋိဋ္ဌိတာစိတ်ထဲမှာအစဉ်အမြဲတည်နေရင်ဘယ်ဟာလေးဟာကောင်းမလဲဆိုတော့ကိုယ်စိတ်ထဲမှာဘာလေးမြဲအမြဲရှိနေရင်ကောင်းမလဲလို့မေးတာတော်မြတ်စွာဘုရားစိတ်ထဲမှာအမြဲရှိတဲ့အရာကစိတ်ထဲမှာအမြဲရှိနေရင်ကောင်းမဲ့အရာကတော့ ယုံကြည်မှုပဲတဲ့ယုံကြည်မှုဟာစိတ်ထဲမှာအမြဲရှိတဲ့တယ်ဒီမှာယုံကြည်တယ်ဆိုတာလည်းပဲကိုကအမှန်ကန်ကိုယုံကြည်မှယုံကြည်မှုကလည်းအစ်စ်လို့ပြောလို့ရတာဆိုရပါစို့ကိုကအဖြူကြီးကိုကြည့်ပြီးတော့ကိုမျက်စိမမြင်တာနဲ့အဖြူကြီးဟာအမဲကြီးပါလို့ယုံနေရင်အဲ့ဒီယုံကြည်မှုကိုယုံကြည်မှုလို့ပြောလို့ရမလားယုံကြည်မှုဆိုတာကိုယုံတဲ့အရာဟာကိုယုံထားတဲ့အတိုင်းမှန်မှယုံကြည်မှုကစစ်တာ ယုံကြည်မှုလို့ပြောတဲ့နေရာမှာရောထွေးနေလို့ဘုံဘုံကခွဲခြားပြီးတော့ပြောပြတာတဘုံတို့ဒီသာသနာမှာယုံကြည်မှုဆိုတာဘာကိုပြောတာလဲဆိုရင်မြတ်စွာဘုရားရဲ့ဂုံရည်သွေးတို့ကိုးကွယ်တဲ့မြတ်စွာဘုရားသည်တရားလုံးစုံကိုတည်တယ်ကိလေသာခသိမ်းငြိမ်းတော်မူတယ်ဒီအမှန်တရားကိုယုံကြည်ရင်ဒါယုံကြည်မှုနော်သူတော်ကောင်းတရားဟာကြင်ကြံကြိုးကိုအားထုတ်မယ်ဆိုရင်ချမ်းသာဒုက္ခကိုဖြစ်စေနိုင်တယ်လို့သူတော်ကောင်းတရားရဲ့တကယ်ဖြစ်နေတဲ့တကယ်ရှိနေတဲ့စွန့်ရင်တတ္တိကိုယုံကြည်တယ်ဆိုရင်ဒါပါတော့တရားတရား အရိယာသူတော်ကောင်းတို့ရဲ့ဂုဏ်ကျေးဇူးကိုယုံကြည်ရင်လည်းပါလေတရားတရားကိုယ်စေတနာရဲ့စွန့်ရည်တတိကောင်းတဲ့စေတနာဟာကောင်းကျိုးကိုဖြစ်စေတယ်ဆိုးတဲ့စေတနာဟာဆိုးကျိုးကိုဖြစ်စေတယ်လို့ဒီသဘာဝရဲ့အမှန်တရားကိုယုံကြည်ရင်လည်းဒါပါလေတရားတရားပဲတရားတရားအကျမ်းပြင်းအဲ့လို၄မျိုးရှိဖရာတရားတန်ခါယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးနှင့်ကံကံရဲ့အကျိုးကိုယုံကြည်ခြင်းလို့စာလို့ပေလို့တော့အဲ့လိုပြောတာပေါ့နော် အဲ့ဒီယုံကြည်မှုလေးကကိုယ်စိတ်ထဲမှာအမြဲရှိနေရင်ကောင်းတယ်တဲ့ပေါ်လိုက်ပြောက်လိုက်မဖြစ်စေနဲ့လို့ပြောတာဟောတော့ယုံကြည်မှုပျောက်တဲ့အချိန်မှာဘုံဘုံတို့အနာဂတ်ဘယ်လိုသွားမလဲဆိုတော့လမ်းလဲတစ်ခါလဲပျောက်သွားတာပဲတကယ်ကယုံကြည်မှုရှိနေမှကိုယ်ဘဝကဘာပြီးဘာလုပ်မယ်ဘာပြီးဘာလုပ်မယ်အစီအစဉ်ချောတာတကယ်ကအခုယုံကြည်မှုကဗျံမတာဆိုရင်ကိုယ့်ရဲ့လှုပ်တာကိုင်းတာပြောတာဆိုတာကိုယ်ရှောက်လန်းတဲ့ပုံစံကလည်းဗျံမတာဖြစ်သွားတာပဲဟုတ်လား ဒါကြောင့်ဒီယုံကြည်မှုလေးကအမြဲရှိနေရင်ကောင်းတယ်လို့ပြောတာဒါလေးကိုအကျေပြောချင်တာဟုတ်လားနောက်လူသားတွေအတွက်နှစ်သက်မြတ်နိုးပေါ်ရာယတနာဆိုတာဘာကိုပြောတာတုံးဆိုတော့မြတ်စွာဘုရားဘလို့ဖြေတော့ပညာကိုပြောတာဒီနေ့မှာပညာဆိုတာအပေါ်ယံရာတွေကိုသိမြင်နားလည်တက်ကြွတာတွေကိုဆိုလိုတာမဟုတ်ကိုအကြောင်းကိုမှန်မှန်ကန်ကန်သိတာကိုပညာလို့ပြောတာဘာခန္ဓာကိုယ်ကြီးဘလို့တိဆောက်ထားတာတော့နော်စိတ်တွေကဘလို့ဖြစ်နေတာတော့ခံစားချက်တွေကဘလို့ဖြစ်နေတာတော့ ရုပ်ပိုင်းဆိုင်ရာနာမ်ပိုင်းဆိုင်ရာဒီသဘာဝတရားတွေဟာဘလို့ဖြစ်နေတာတော့ဖြစ်ပြီးတော့ဘလို့တွေပျောက်ကွယ်သွားတော့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတာမြင်တာနားလည်တာကိုဘာလို့ခေါ်တော့ပညာအဲ့ဒီပညာဟာစိတ်ကိုအနှစ်သက်စေဆုံးပဲမျက်နှိုးစရာအကောင်းဆုံးပဲစိတ်ကိုနှစ်သက်စေလို့မျက်နှိုးစေလို့ယတနာလို့ပြောတာ哦စိတ်ကိုနှစ်သက်စေလို့မျက်နှိုးစေလို့ယတနာလို့ပြောမယ်ဆိုရင်တော့ ပညာသည်စိတ်ကိုအနှစ်သက်စေသောအမျက်နှိုးစေသောဖြစ်တဲ့အတွက်ကြောင့်သူသည်ယတနာပဲလို့ပြောတာဟုတ်လားနောက်လူဆိုးတွေတခိုးတွေကကိုမသိအောင်ယူဆောင်သွားလို့မရတဲ့တဲ့တဲ့ပြောရင်ကိုတကယ်ပိုင်တယ်လို့ဆိုတဲ့ဥစ္စာပစ္စည်းဟာဘယ်ရာလဲလို့မေးတာအဲ့လိုမြတ်စွာဘုရားဘယ်လိုပြောတော့ကိုပြုတ်ထားတဲ့ကောင်းမှုသီးသားလျင်ကိုတကယ်ပိုင်တဲ့အရာကောင်းမှုကလွဲလို့တခြားကိုတန်ဖိုးထားတဲ့အရာတွေကကိုတကယ်ပိုင်တဲ့အရာလို့ပြောလို့မရဘူး ဒီကနေ့ကို့ဟာဖြစ်တော်လည်းပဲနောက်နေ့သူများဟာဖြစ်သွားနိုင်တယ်ဟုတ်တယ်မဟုတ်လားဒီကနေ့ကို့ဟာဖြစ်သွားပြီမဲ့နောက်နေ့သူများဟာဖြစ်သွားတယ်လို့ပြောတဲ့နေရာမှာပိတတုညံနေညံမနေစေနဲ့ဟုတ်လားဘာလဲဆိုတော့ဒီနေ့ကို့ဟာနောက်နေ့သူများဟာလို့ပြောတာတယောက်ကလာလူသွားမှတယောက်ကလာပြီးတော့အပိုင်ရှိသွားမှတယောက်ကမသိအောင်ယူလိုက်မှဒီနေ့ငါဟာနောက်နေ့သူများဟာဖြစ်သွားတယ်လို့အဲ့လိုပဲတွေးမိကြမှာများမယ်ထင်တယ်နော်အဲ့ဒါကိုဆိုလိုတာမဟုတ်ဘူး ဒီနေ့ကိုသေမယ်ဆိုရင်ဒီနေ့ကိုပိုင်တဲ့ပစ္စည်းတွေနောက်နေ့ပိုင်ရှင်ပြောင်းသွားပြီဟုတ်တယ်မဟုတ်လားအဲ့ဒါကိုပြောတာနော်အဓိကအဲ့ဒါကိုပြောတာသေပြီဆိုတာနဲ့ပိုင်ရှင်ပြောင်းတော့တာပဲလေကိုသားသမီးပိုင်ရှင်ပိုင်မယ်ပေါ့အစတော့ကိုစီမံရင်လို့စီမံလို့ရမယ်ကိုပစ္စည်းပေါ့သေပြီဆိုတော့ဗာလဲပစ္စည်းမဟုတ်တော့ဘူးအဲ့တော့သေတာပဲချင်းသေမယ်လို့ဘုံဘုံတို့ပြောလို့ရလဲမရဘူးနော်အဲ့တော့အချိန်မရွေးပိုင်ရှင်ဟာပြောင်းနိုင်တယ် အဲ့တော့ပိုင်ဆိုင်မှုကိုဘုန်းဘုန်းတို့စဉ်းစားတဲ့အခါမှာဒီရှင်သန်မှုနဲ့တွဲပြီးတော့စဉ်းစားမှအဖြေမှန်ကရမှာနော်ဟိုကိုပိုင်ထားတဲ့ပစ္စည်းကိုသူများလာလုတယ်ဆိုတာဖြစ်ဖြစ်ထောင်ဖြစ်ခဲကိစ္စပါဒါအလွန်ကန်ဆိုးမှခံရတာပါဟုတ်လားဟုတ်လားဒါကြောင့်အဲ့ဒီရှုတော်ကဘုန်းဘုန်းကအဓိကထားပြီးတော့မပြောခြင်းဘူးပိုင်ဆိုင်မှုရဲ့အနှစ်သာရကိုစဉ်းစားတဲ့အခါမှာပိုင်ဆိုင်မှုတို့မြည်သည်ရှင်သန်မှုနဲ့ဆက်ဆက်နေတာပါလားဆိုတဲ့အတွေးနဲ့တွေးစီခြင်းတာ ရှင်သန်မှုကတေချာရေရာမှုရှိသလားရှင်သန်မှုကမတေချာဘူးဆိုရင်ရှင်သန်မှုကိုမှီးပြီးတော့ဖြစ်ရတဲ့ပိုင်ဆိုင်မှုသည်ဘယ်လိုလုပ်တေချာမလို့အဲ့ဒါကိုပြောတာနော်အဲ့တော့ဘယ်သူမှယူသွားလို့မရတဲ့ဥစ္စာပစ္စည်းဆိုတာကုသိုလ်ကိုပြောတာကုသိုလ်ကြတော့သေပြီဆိုရင်တောင်ပိုင်ရှင်ပြောင်းမှုဒီရှားထားတဲ့ဥစ္စာပစ္စည်းတွေကသေပြီဆိုရင်မဖြစ်သွားတာနော်ပိုင်ရှင်ပြောင်းသွားတယ်တချို့လည်းမသေးခင်ကန်ဆွရင်ပိုင်ရှင်ပြောင်းသွားတာရှိတာပေါ့မသေးခင်ပိုင်ရှင်ပြောင်းတာကိုအဓိကဘုံဘုံကမပြောလို့ဘူးဟုတ်လား သေပြီဆိုရင်မဖြစ်တော့ပိုင်ရှင်ပြောင်းတယ်ကုသိုလ်ကောင်းမှုကတော့သေတဲ့အခါမှာတောင်ပိုင်ရှင်အပြောင်းမှုဒါကြောင့်မြတ်စွာဘုရားကိုတကယ်ပိုင်တယ်လို့ပြောလို့ရတဲ့အရာဟာကုသိုလ်ကောင်းမှုပဲရှိတယ်လို့ပြောတာနဲ့နဲ့နဲနဲဘုံဘုံကသဘောပေါက်စေခြင်းတာပေါ့နော်ဒီမေကွန်းလေးခုရဲ့အဖြစ်ရောဟုတ်လားကိုကျင့်သုံးထားတဲ့ကိုကျင့်သီလကတော့အနာဂတ်ရေးကိုစိတ်အေးရစေလိမ့်မယ်ဥသီးတိုင်အောင်ကောင်းတယ်လို့ပြောတာကိုဟုတ်လား ယုံကြည်မှုတရားတရားကတော့ကိုယ့်ရဲ့ကောင်းတဲ့လမ်းကြောင်းမတိမ်ဆောင်းစေဖို့အတွက်စိတ်ထဲမှာပေါ်လိုက်ပြောက်လိုက်မဖြစ်စေနဲ့ तू ကတော့အမြဲကိုရှိနေအောင်ကြိုးစားမှကောင်းတယ်လို့ပြောတာပညာဆိုတဲ့အမှန်သိမှုကတော့မျက်နှိုးပေါ်ရနှစ်သက်ပေါ်ရအကောင်းဆုံးဖြစ်လို့ तू ကတော့ယတနာပဲလို့ပြောတာကိုပြုထားတဲ့ကောင်းမှုကတော့ကိုယ်တန်တန်မှာဖြစ်သွားတဲ့အရာဖြစ်တဲ့အတွက်ကြောင့်တခြားဘယ်သူမှလူယူလို့မရဘူးသေပြီဆိုရင်တောင်ပိုင်ရှင်မပြောင်းဘူးဘလောက်အားကိုးစရာကောင်းတော့ ဒါစရာတုတ်တံဘုန်းတို့အကျေဟောတာရှိရနော်အဲ့ဒီတဲကဒီကနေ့ကုသိုလ်ကောင်းမှုနဲ့အသက်ဆက်ဆက်ပြီးတော့နော်ဘုန်းဘုန်းတို့ဒုတိယမိကုံးရဲ့အဖြေလေးကိုအကျေပြောခြင်းယုံကြည်မှုဟာခိုင်မြဲနေရင်ကောင်းတယ်ဆိုတာလေဟုတ်လားဘာလို့ယုံကြည်မှုဟာခိုင်မြဲနေရင်ကောင်းတယ်ဆိုတာယုံကြည်မှမကောင်းတာကိုရှောင်ကျင်တဲ့ကိစ္စကောင်းတာကိုဆောင်ရွက်တဲ့ကိစ္စကိုဘုန်းဘုန်းတို့ဟာဒီဇိုင်းမတ်မတ်လုပ်နိုင်မှာ ဆိုကြပါစို့ယုံကြည်မှုကိုတယုတ်ခွဲကြည့်လေဖရာကုံတရားကုံတန်ခါကုံကိုယုံကြည်တယ်နောက်လေးခုမြောက်ယုံကြည်တာပါလေကံကံရဲ့အကျိုးကိုယုံကြည်တာကံကံရဲ့အကျိုးကိုယုံကြည်တာဆိုတာလေးကိုကိုယ်စိတ်ထဲမှာပြီးပြီးပြင်းပြင်းလေးသိဖို့အတွက်ဘုံဘုံကဘလို့ပြောချင်တော့ဆိုတော့ကိုယ်စိတ်စေတနာရဲ့စွမ်းအင်တတ္တိကိုယုံကြည်တာဘုံဘုံတို့ကအိပ်ပျော်နေတဲ့အချိန်ကလွဲလို့ကြံတဲ့အချိန်တွေမှာဒီစေတနာဆိုတဲ့ကံတရားကိုအမြဲတမ်းထုတ်လုပ်နေတာကောင်းရင်ကောင်းပဲဆိုရင်ဆိုမယ် ဟုတ်လားဘုံတို့အလုပ်တစ်ခုလုပ်လိုက်တိုင်းစကားတစ်ခွန်းပြောလိုက်တိုင်းအတွေးတစ်ခုတွေးလိုက်တိုင်းအဲ့ဒါတွေးမိဖို့ပြောမိဖို့လုပ်မိဖို့ဆိုလို့ရှိရင်သူ့မှာစေတနာဆိုတဲ့တိုက်တွန်းနှိုးဆော်မှုရဲ့တွန်းအားနဲ့ဘုံဘုံတို့တွေးရတာပြောရတာလုပ်ကြတာစေတနာမပါတဲ့အလုပ်ဆိုတာတကယ်တမ်းကမရှိဘူးစေတနာမပါတဲ့အပြောဆိုတာမရှိဘူးအဲ့ဒီစေတနာကဆိုးမယ်ဆိုလို့ရှိရင်ဆင်းရဲဒုက္ခအမျိုးမျိုးကိုသူဖန်တီးလိမ့်မယ်အကြောင်းတရားအစ်စ်ပဲ အဲ့ဒီစေတနာကောင်းမယ်ဆိုရင်ချမ်းသာဒုက္ခအမျိုးမျိုးကိုဖန်တီးလိုက်မယ်သူဒီချမ်းသာခြင်းရဲ့အကြောင်းတရားအစစ်ပဲဒါကြောင့်အဲ့ဒီစေတနာကိုမြတ်စွာဘုရားကံလို့နာမည်တက်တယ်အလုတ်ပေါ့နော်ကမ္မကမ္မဆိုတာဘာလို့အလုတ်အလုတ်တို့မြည်ဒီအကျိုးရလက်ကိုပေးသမြဲပဲအဲ့ဒီအကျိုးကိုဘာပြောရအောင်တော့ဝိပါကကမ္မပစ္စယောဝိပါကပစ္စယောဟုတ်လားကမ္မဆိုတာဘာတော့အလုတ်ဝိပါကဆိုတာအကျိုးရလက်အလုတ်နဲ့အကျိုးရလက်ဟာဘာတော့တွဲနေတယ်နော်စေတနာနဲ့အကျိုးရလက်ဟာဘာဖြစ်တော့ တွဲနေတယ်အဲ့ဒီအမှန်တရားကိုယုံကြည်ရင်ဘာခေါ်တော့တရားတရားအဓိကဘုန်းဘုန်းတို့မှာအဲ့ဒီယုံကြည်မှုရှိရတယ်။အော်ငါစေနာကောင်းထားမှစိတ်ကောင်းထားမှငါရဲ့နော်အကျိုးရလက်တွေဟာကောင်းမှမှဒီအတွေးရှိရနော်။ငါစေနာဆိုးမယ်ယုံညံ့တဲ့စိတ်ထားလိုက်မယ်ဆိုလို့ရှိရင်ငါပဲတစ်ချိန်မှာဒုက္ခရောက်မှာပါလားဆိုတဲ့အမြင်အဲ့ဒါယောနိတော်မနတိကာရလို့လည်းခေါ်တယ်နော်။သူဒီအလွန်ကောင်းတဲ့ မကောင်းတာကိုရှောင်ကျင်ဖို့ကြိုးစားတဲ့နေမှာကောင်းတာကိုဆောင်ရွက်ဖို့ကြိုးစားတဲ့နေမှာလွန်အားကြီးတဲ့အကြောင်းတရားပဲအဲ့ဒါပါတော့တရားတရားအဲ့ဒီတရားတရားကိုဘုံဘုံတို့ဟာကိုယ်တန်တန်မှာအစဉ်အမြဲတီးနေအောင်ရှိနေအောင်ကြိုးပမ်းအားထုတ်ရမယ်သူ့မပြောက်စေနဲ့နော်စိတ်ကောင်းရှိမှချမ်းသာမှာစိတ်ယုံမှမွေးရင်တော့ဆင်းရဲမှာပဲဆိုတဲ့အမြင်မှန်အဲ့ဒါပါတော့ပညာအဲ့ဒါကိုယုံကြည်တယ်ဆိုရင်တရားအခုတည်းကတရားဆိုတဲ့ရှုထောင့်ကနေပြောနေတာပေါ့ဟုတ်လားဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ နော်မြတ်စွာဘုရားဟောခဲ့တဲ့ဒေသနာလေးတွေကိုအခြေခံပြီးတော့အကြဘော်ရလေးတွေပေါ့ကောင်းမှုပြုနေတဲ့အချိန်မှာကောင်းမှုနဲ့တင့်တော်တဲ့စကားလေးတစ်ခုအနေနဲ့ဘုံဘုံကပြောပြနေတာပေါ့ဘုံတို့ဇတ်တော်တစ်ပုဒ်ရှိတယ်ခရီးရင်ကဇတ်ဆိုတာဇတ်တော်တစ်ပုဒ်ရှိတယ်နော်ဘုံတို့မြတ်စွာဘုရားနှုစဉ်ကာလအလောင်းတော်ဘဝမှာယုံကြည်မှုတရားတရားကိုမပြည့်စည်အောင်ထိမ့်သိမ့်တိုင် အလွန်အားအစွမ်းကြီးတဲ့တကောအာနုဘော်ကြီးတဲ့ဝိတဝတိပြည်ကမဏတ်ဟုတ်လားမဏတ်ကဒီမှာတကောနဲ့အကြီးအကျယ်ဒီဖះလောင်းရဲ့ယုံကြည်မှုကို ပြည့်စည်အောင်ဖះလောင်းရဲ့မြင့်မြတ်တဲ့လုပ်ငန်းစဉ်ကိုပြည့်စည်အောင်အနှောင့်အယှက်ပေးတာကိုတောင်းဘုရားလောင်းကကြော်ဖြတ်ပြီးတော့သွားနိုင်တယ်။အဲ့ဒီခရီးရင်ကဇက်မှာအဲ့ဒါလေးကိုပြောတယ်။အဲ့ဒီဇက်တော်ကိုဟောရခြင်းရဲ့အကြောင်းလေးနဲ့တွဲပြီးတော့ပြောလို့ရှိရင်အလွန်ကောင်းတယ်။နော်ရသော်ဘုရားလက်ထက်က အနာတပိန်တထေးကြီးဟာတစ်ချိန်မှာစီးပွားပြတ်သွားတာပေးတယ်လို့ကြားဥပါတယ်ဟုတ်လားချင်းငါထားတဲ့ဥစ္စာပစ္စည်းတွေပြန်မရတာရှိတယ်မြုပ်နှံထားတဲ့ဥစ္စာပစ္စည်းတွေအရှိရဝတီမြေရေကြီးလို့မျောပါသွားပြီးတော့ပင်လယ်ရောက်သွားဆုံးသွားတာရှိတယ်ဟုတ်လားအဲ့ဒါလိုအမျိုးမျိုးသောအကြောင်းကြောင့်စီးပွားပြတ်တဲ့အချိန်မှာအာဒီတတိကြီးရဲ့တကားမို့တကားဥဒတိုင်းခုနှစ်ထပ်မှာ၄ခုမြောက်တကားမှာနေတဲ့နတ်ရှိအဲ့ဒီနတ်က ဘုရားမှုရှိတဲ့ယဟန်တန်ဃာတွေလာတိုင်းလာတိုင်းသူကတကားမုတ်ပေါ်ကနေဆင်းဆင်းပေးရတော့အိမ်ကိုတန်ဃာတွေလာတာသူမကြိုက်ဘူးဒါပေမဲ့တထေကြီးအစဉ်ပြေနေတဲ့အချိန်မှာ तू ပြောခွင့်မသာဘူးဒီကိစ္စကိုအဲ့ဒါတထေကြီးအစဉ်မပြေဘူးလဲဆိုရောအဲ့ဒါ तू ကဝင်ပြောတယ်အဲ့ရအဲ့ရတက်ခိုင်းညတကောင်ကြီးမှာကိုရောင်ကိုကလင်းအောင်လုပ်ပြီးတော့တထေကြီးကဘယ်သူတုံးလို့ဆိုတော့ငါလေးခုမြောက်တကားမှာစောင့်နေနတ်ပေါ့ဘာကိစ္စနဲ့ငါ့ကိုပြလာတော့ တင့်ကိုအကြံပေးမလို့အခုတင့်မှာဆင်းရဲသွားတယ်နမ်းပွားသွားတယ်တော့ဆင်းရဲနွမ်းပါနေတဲ့ချိန်မှာအဆင်ပြေအောင်တင့်ကိုပြောမလို့အမလီပြောပါဘာအကြံပေးမှာတော့အဲ့တော့နတ်ကဘာအကြံပေးတော့ဆိုတော့ဒီနေ့ကစပြီးတော့အဲ့ဒီဖျားမှုရှိတဲ့ယဟန်တန်ကကိုအိမ်မလာစေနဲ့အဲ့ဒါတွေကိုပေးနေရရင်တင်ဘယ်လိုလုပ်ပြီးတော့စီးပွားဥစ္စာဖြစ်ထွန်းမလို့ဒါတွေအမြဲတမ်းပေးနေရင်ကုံဖို့ပဲရှိမယ်အဲ့ဒါလိုပြောတဲ့အခါကျတော့တထေးကြီးက ဩအသင်ပေးတဲ့အကြံကဒါလားလို့မေးတယ်ဟုတ်တယ်ငါပေးတဲ့အကြံကဒါပဲဆိုတော့တထေကြီးကဒီလောက်ကြက်တရေရုပ်တဲ့ဒီလောက်အမြင်မရှိတဲ့နဲ့နဲ့ငါအတူတူနေတဲ့အကြောင်းမရှိဘူးတဲ့ဒါကြောင့်မို့လို့သင်အခုချိန်ကစပြီးတော့ငါအိမ်မှာမနေတော့နဲ့သွားတော့လို့နှင်ထုတ်တယ်ဟုတ်လားသင်နဲ့ငါနဲ့ကသဘောထားချင်း မတိုက်ဆိုင်ဘူးစိတ်သဘောထားချင်းမညီမျှဒါကြောင့်အတူတူနေတဲ့အကြောင်းမရှိဘူး ဒီသာသနာမှာဒံပေးခြင်းကိစ္စကိုပြုတ်တဲ့တယ်တတိယအဲ့လိုပြောတာအဲ့လိုပြောတော့မှနတ်ကသူထင်တာနဲ့တခြားသည်ဖြစ်သွားတယ်မျက်လုံးပြူမျက်စံပြူသူနေတာမရှိဘူးဖြစ်တယ်ဖြစ်တဲ့အခါကျတော့တူတူပြောကြပါစို့နောက်ဆုံးတရားမင်းကြီးရောက်တော့အကူကြီးတောင်းတယ်နော်တတိယသူ့ကိုနှင်ထုတ်လို့နေမရဘူးတစ္ဆာလေးပါတရားသိမြင်သူတော်စင်သောတာပန်သူတော်စင်တယောက်ကပြောတဲ့စကားကို तू မလွန်ဆန်နိုင်ဘူးတဲ့အနာရမင်းတတိယသောတာပန်ကို အဲ့ဒါနဲ့တရားမင်းကိုသွားပြီးတော့အကူကြီးတောင်းတော့တရားမင်းငါလည်းမတက်နိုင်ဘူးမင်းကအလွန်မိုက်မဲတဲ့လောက်ရက်ကိုလောက်တာအာဒါပေမဲ့မင်းကငါအကြံတစ်ခုတော့ပေးနိုင်တယ်အဲ့ဒါကဘာတုံးဆိုတော့တထေးကြီးရဲ့ဆုံးရှုံးသွားတဲ့ဥစ္စာပစ္စည်းတွေကိုမင်းရဲ့ကမ္မစိတ်တိပါတဲ့နတ်တို့ရဲ့တကိုးနဲ့ပြန်ပြီးတော့အဲ့ဒါကိုပြည့်ဝအောင်လုပ်ကျွေးမပေးတဲ့လူတွေကိုနတ်ရဲ့တကိုးနဲ့ကျွေးတောင်းပေးပင်လေတဲ့မျိုးပါသွားတဲ့ဥစ္စာတွေပြန်ပြီးတော့နတ်ရဲ့တကိုးနဲ့ယူပေးပိုင်ရှင်မရှိတဲ့ဘယ်နာမှာဥစ္စာပစ္စည်းတွေအများကြီးရှိအဲ့ဒါတွေကိုယူပေး 54ကလေးတဲ့အဲ့ဒီနက်ကအဲ့ဒီအစွမ်းနဲ့လှုပ်တယ်ဘုံကစဉ်းစားတယ်ဒါတွေယူပြီးနေပေါ့သူ့နေရာလေးတခုတော့ तू မဖန်တီးနိုင်ဘူးလားလို့စဉ်းစားတယ်ဒါကိုမသိနိုင်တဲ့ကိစ္စနော်တန်တရားဖြစ်မှာဆိုလို့ကိုကဂျားတွေကနေဖြည့်ရှင်းပေးတာဟုတ်လားလူလောကမှာတချို့စမ်းကြဲတဲ့ဒီဟာကိုတော့တတ်နိုင်တယ်ဟိုဟာကိုမတတ်နိုင်ဘူးဆိုတဲ့ကိစ္စတွေရှိတယ်လို့နတ်လောကမှာလည်းအများကြီးရှိနေတာပဲလေဟုတ်လားသူနေနေရာတော့ဖန်တီးမပေးနိုင်ဘူးသူ့ကိုသူမဖန်တီးနိုင်ဘူး ဒါမဲ့တရားမင်းပေးတဲ့အကြံကိုသူကလက်ခံတယ်အဲ့ဒီဟာကိုလှုပ်ပြီးတော့တတိကြီးကိုတောင်းပန်ကျုပ်ဒဏ်ထမ်းပြီးပါပြီဒါကြောင့်မလို့နေခွင့်ပြန်ပေးပါဝင်ချတောင်းပန်အဲ့လိုပြောတော့နတ်ကကောင်းပြီဆိုပြီးတော့အတူပြောကြပါစို့အဲ့ဒီပစ္စည်းတွေအကုန်ပြန်ရအောင်သူလှုပ်တယ်လှုပ်ပြီးတော့တတိကြီးကိုတောင်းပန်တောင်းပန်တဲ့အခါကျတော့တတိကြီးကကျင့်တတ်တယ်ပေါ့နော်သူကိုယ်တိုင်လည်းအရိယာပဲလေဒါပေမဲ့မြတ်စွာဘုရားရှေ့မှာတောင်းပန်မှာငါကျင့်တတ်မနိုင်ပဲသင်မြတ်စွာဘုရားတတိကိုလိုက်ခဲ့ဆိုတော့နတ်ကိုခေါ်သွားတာ သူ့ရဲ့အစွမ်းကိုလည်းမြတ်စွာဘုရားကိုရှောက်မယ်ဆိုတဲ့စိတ်ကူးနဲ့တထေးကြီးကနတ်ကိုခေါ်သွားတာအဲမြတ်စွာဘုရားဒီရောက်တဲ့အခါကျတော့အကျိုးအကြောင်းရှောက်တယ်ဒီနတ်ကဒဏ်ထမ်းပြီးပါပြီဗျာအဲ့ဒါနတ်ကလည်းပဲမြတ်စွာဘုရားကိုဝန်ချတောင်းပန်တယ်မြတ်စွာဘုရားလည်းတိခံခွန့်လွတ်တယ်ပေါ့အဲ့ဒါလိုအကုန်လုံးတိခံခွန့်လွတ်ပြောဆိုပြီးတဲ့အချိန်မှာတတိယဘာပြောတော့ဆိုတော့မြတ်စွာဘုရားတဲ့တပည့်တော်ဟာဒီလိုနတ်လို ပုဂ္ဂိုလ်ကနော်လူမဟုတ်ဘူးနော်နတ်က သူလုံနေတဲ့လမ်းစဉ်ကောင်းတဲ့လမ်းစဉ်ဖြက်လို့ဖြက်စီးလာပြီးတော့ပြောတာကိုတောင်နှက်ပြောတာကိုတောင်လက်မခံမဲနဲ့ကိုယ့်ရဲ့ယုံကြည်မှုကိုမပျက်စီးအောင် ထိမ့်ပြီးတော့ကောင်းတဲ့အလုပ်ကိုသူဆက်ပြီးတော့လုပ်နိုင်တယ်နှက်ပြောတာကိုတောင်လက်မခံနိုင်မဲလက်မခံမဲနဲ့ဒါဟုတ်သူကပါတော့သူ့အလုပ်ကိုသူဆက်လုပ်နိုင်တယ်သူအစွမ်းရှိတယ်တော်တယ်ပေါ့နော်နည်းနည်းလေးကိုရည်သွေးပြီးတော့ပြောတာပေါ့တထေကြီးကအဲ့လိုပြောတဲ့အချိန်မှာမြတ်စွာဘုရား သင်ဟာသစ္စာလေးပါးတရားသိပြီးသားအရိယာတရားတဲ့အရိယာတရားအနေနဲ့ယုံကြည်မှုသဒ္ဒါတရားမပြည့်စုံအောင်ထိမ့်သိရတာဘာခက်ခဲမှမရှိဘူးငါဖះလောင်းကနုစဉ်ဘဝတုန်းကဘာတရားတူးမှမရသေးပဲနဲ့ပုထုဇဉ်တယောက်အနေနဲ့ဒီနဲ့တဲ့တကူများစွာပိုးပြီးတော့ကြီးတဲ့မန်နက်ကလာပြီးတော့နှောက်ရက်တာတောင်ငါဟာငါရဲ့လမ်းကြောင်းကိုမတိမ်မဆောင်းအောင်ရှောက်လန်းနိုင်ခဲ့တယ်။ရသော်ဘုရားပြန်ရှင်းပြတာပေါ့ အဲ့ဒါဂျားထဲမှာမြတ်စွာဘုရားဂါထာနှစ်ပုဒ်ဟောပါသေးတယ်အဲ့ဒီဂါထာလေးနှစ်ပုဒ်ကိုနားပြီးတော့အဲ့ဒီနတ်ကသောတာပန်ဖြစ်တယ်ဒါဇလန်းလေးကိုလည်းလိပ်ပတ်လေအောင်ဘုံဘုံပြောတာပေါ့ပါပောပိပတ္တိဗတ္တံယာဝပါပနပိစတိယရာဇပိစတိပါပံထပောပောပါပနိပတ္တိမကောင်းတာလုပ်နေတဲ့သူပင်ဖြစ်တော်လဲပဲမကောင်းမှုအကျိုးမပေးသေးခင်မှာကောင်းတာကို तू တွေ့ရနိုင်သေးတယ်မကောင်းမှုအကျိုးပေးပြီဟေ့ဆိုတာနဲ့အဲ့ဒါမကောင်းတာတွေကြီးတွေ့ရတော့တာတဲ့အလွန်ကောင်းတယ်နော်ဒီကဒါလေးတွေ ပါပောပိပတ္တိဗရံယာဝပါပံနပိစတိယာဝပါပံနပိစတိကိုလှုပ်ထားတဲ့မကောင်းမှုကအကျိုးမပေးသေးခင်မှာအဲ့ဒီပုဂ္ဂိုလ်ဟာပါပောပိပတ္တိဗရံမကောင်းတဲ့လူပင်ဖြစ်တော်လည်းပဲကောင်းတဲ့အကျိုးရလဒ်ကိုသူတွေ့ရသေးတယ်တွေ့နိုင်သေးတယ်ရုပ်မာတဲ့လူတယောက်ပင်ဖြစ်တော်လည်းပဲသူရုပ်မာမှုအကျိုးမပေးသေးခင်မှာတော့ကောင်းမြတ်တာတွေကိုသူတွေ့နိုင်သေးတယ်နားလည်တယ်နော်မကောင်းမှုကအကျိုးပေးပြီဟေးလဲဆိုရောယထာစပစ္စတိပါပံအထပါဘောပါပါနိပတ္တိ မကောင်းမှုအကျိုးပေးပြီအသီးပွင့်ထွက်လာပြီဆိုတာနဲ့သူဒုက္ခပဲတွေ့တော့တာမှတ်ထားနော်ဘရောပိပတ္တိပါပါယာဝပတ္တနာပိစတိယထာသပိစတိပတ္တအထပါရယောပတ္တနိပတ္တိကောင်းတဲ့ပုဂ္ဂိုလ်ကောင်းတာကိုလုပ်နေတဲ့ပုဂ္ဂိုလ်ပင်ဖြစ်တော်လဲပဲကောင်းမှုအကျိုးမပေးသေးခင်ကာလမှာမကောင်းတာကိုတွေ့ရနိုင်တယ်တေချာနားထောင်နော်ဒီဥစ္စာလေးတွေဟုတ်လားကောင်းမှုကအကျိုးမပေးသေးဘူးသူကောင်းတာလုပ်တယ်ကောင်းတဲ့လူပဲကောင်းမှုအကျိုးမပေးသေးခင်မှာသူဟာဘာတော့ ဆင်းရဲဒုက္ခတွေမကောင်းတာတွေကိုသူတွေ့ရနိုင်တယ်တဲ့သူတို့အကြောင်းတရားကိုနီးကပ်တဲ့အကြောင်းတရားဝေးကွာတဲ့အကြောင်းတရားဒါတွေကိုကြည်ကြပြတ်ပြတ်မြင်တတ်ဖို့လိုသေးတာ哦ဟုတ်လားကောင်းသောသူပင်ဖြစ်တော်လည်းပဲကောင်းမှုအကျိုးမပေးသေးခင်မှာမကောင်းမှုတွေကိုဆင်းရဲဒုက္ခတွေကိုတွေ့ရနိုင်သေးတယ်ကောင်းမှုအကျိုးပေးပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကကောင်းတာကြီးတစ်လျှောက်လုံးတွေ့ရတော့တာတဘာဝလေးတွေကိုမြတ်စွာဘုရားပြောပြတာအဲ့ဒီအနှစ်သာရရှိတဲ့ဂါထာနှစ်ပုဒ်ကိုနာပြီးအဲ့ဒီနတ်ဟာတောတာပန်ဖြစ်သွားတယ် အဲ့ဒီမှာဆက်ပြီးတော့နာရမင်းတတိကြီးဟာဒီလိုနှစ်မျိုးဟာသူ့ကိုနော်ပြက်လူပြက်စီပြောတာတော့တောင်သူဟာလက်မခံနိုင်မဲနဲ့သူ့လမ်းကြောင်းသူ့ကိုမမိတ်မသုံရှောက်နိုင်နေအဲ့လိုရှောက်တဲ့အချိန်မှာမြတ်စွာဘုရားစောစောကစကားလေးကိုပြောတာသင်ကအရိယာဖြစ်ပြီးမှရှောက်နိုင်တာဘာထူးဆန်းလဲနော်ငါဘုရားအလောင်းဟာအရိယာမဖြစ်သေးပဲနဲ့ပုထုဇဉ်ဘဝမှာဓာတ်တက်တကိုးကြီးတဲ့ဝိတ္တပတိနတ်ကလာပြီးတော့နှောက်ရက်တာကိုတောင်ငါလမ်းကြောင်းကိုငါမတိန်ဆောင်းသေးခဲ့ဘူးဆိုလိုတာသူ့ရဲ့ယုံကြည်မှုကိုသူဘာတော့ မပြောက်အောင် ထိန်းနိုင်တယ်ဘုန်းတို့ဘဝမှာအဲ့ဒါအရေးကြီးဆုံးပဲလို့ထင်တယ်နော်ယုံကြည်မှုပြောက်တဲ့အချိန်မှာဘုန်းတို့လမ်းကြောင်းပြောင်းသွားတာပဲယုံကြည်မှုပြောင်းရင်လမ်းကြောင်းပြောင်းတယ်ယုံကြည်မှုပြောင်းရင်တော့လမ်းကြောင်းကိုပြောက်သွားတာလုံမိလို့ဟာရှောက်လုံနေတော့တာပဲဟုတ်လားအဲ့တော့ဘုန်းတို့ဘဝမှာအနာဂတ်မှာနော်ဘာအစီအစဉ်ရှိတယ်လဲနော်ငါမနေ့ခင်ဘယ်နာရီထမယ်ဘာလုပ်မယ်ဘာလုပ်မယ်ဘာလုပ်မယ်အဲ့ဒါကိုယုံကြည်မှုကချပေးတဲ့အစီအစဉ်တိုင်းသွားနေတာပဲဟုတ်လားစဉ်းစားကြည့်နော် ယုံကြည်မှုကချတဲ့အစီအစဉ်တိုင်းသွားနေတာနော်ယုံကြည်မှုကမြင့်မားတယ်အဆင့်မြင့်တယ်ဆိုရင်ကိုယ့်ရဲ့နေ့စဉ်အလုပ်ကိစ္စတွေကလည်းဘယ်လိုဟာတွေပဲထွက်လာတော့အဆင့်မြင့်တာတွေမြင့်မြတ်တာတွေပဲထွက်လာတယ်အဲ့လိုဆိုရင်အကျိုးရလဟာလည်းပဲအလွန်မြင့်မြတ်တာထွက်မှာနော်ဒါကြောင့်ယုံကြည်မှုကိုမပြတ်အောင်ဘုန်းဘုန်းတို့ဟာစူးစမ်းရမယ်ဒါအားကြဖို့ဘုန်းမဒီအကြောင်းလေးတွေကိုပြောပြတာအဲ့ဒီမှာမြတ်စွာဘုရားအနာတပင်တတိကြီးကိုရည်သွေးတဲ့စကားကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဇတ်တော်ဟောတယ်ခရီးတင်ကဇတ်တယ် ဒါတခုသောဘဝတုန်းကဘုန်းတို့ရဲ့ဘုရားလောင်းဟာအလွန်ချမ်းသာကြွယ်ဝတဲ့တထေသားတစ်ယောက်ဖြစ်တယ်။ဒါမိဘတွေဆုံးသွားပြီဆိုတဲ့အခါကျတော့သူအိမ်တော်ဦးစီးဖြစ်ပြီဆိုတော့မန္တကြီးတွေအကြီးကြီးထိုးပြီးတော့သူအလှူဒါနကိုအကြီးအကျယ်ပြုတယ်။နောက်ရှာဖွေတဲ့ပိုင်းလည်းရှိတယ်။အများအကျိုးရှိအောင်ဆွန့်လွတ်တဲ့အပိုင်းလည်းရှိတယ်။ဘဝကိုမျှမျှသွားရတယ်ပေါ့နော်။မျှမျှတတသွားနေတာ။အဲ့ဒါလိုသွားတဲ့အခါကျတော့တနေ့တော့ပြည့်စေကဗုဒ္ဓအရှင်မြတ်တပါး နိရောဓသမပတ်ဝင်စားကနေထတယ်နိရောဓသမပတ်ကိုသူက9ရက်တောင်ဝင်စားတယ်နိရောဓသမပတ်ကထတဲ့ပုံကိုယ်တွေဟာအဲ့ဒီအချိန်မှာအစာအာဟာရကိုဖုံးပေးရင်ဖုံးပေးအဖုံးပေးရင်သူဟာအစာအာဟာရပြက်ပြီးတော့ပြိဋိဘံဆန်ရတယ်သူက9ရက်တိတိအစာအာဟာရကိုဖြတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားရတယ်လို့ဆိုကြပါစို့ဒါအကြံဉာဏ်နားလည်အောင်ပြောတာပေါ့နော်အဲ့တော့အဲ့ဒီအချိန်မှာ तू အစာအာဟာရကိုရရင်ရမရရင်ပြိဋိနိဗ္ဗာန်ဆန်ရမှာအဲ့ဒါ तू ကတပိတ်ကလေးနဲ့ ဖះလောင်းရဲ့နေအိမ်ရှိကိုလာတဲ့ဆွန်းခံအဲ့တော့ဘယ်သူသိတုံဆိုတော့မနတ်သိတယ်တဲ့သိတော့မနတ်ကအင်းငါလေးဒဇင်းနဲ့နဲ့လေးတစ်ချက်တည်းနဲ့ပြစ်မှတ်နှစ်ခုကိုမှန်အောင်ပြစ်မယ်ပေါ့နော်ငါသွားပြီးတော့နှောင့်ယှက်အဲ့ဒါဆိုလို့ရှိရင်လေဒီတထေးရဲ့ကုသိုလ်ကောင်းမှုပြုတဲ့အနေအထားပျက်စီးသွားမယ်ဒီတထေးလူတာကိုမဖုံးပေးရရင်လည်းပဲဒီပြည့်စီကဗုဒ္ဓဟာပြိဋိနိဗ္ဗာန်ဆန်းရမယ်နှစ်ခုလုံးကိုဖြစ်စေခြင်းအဲ့ဒါနဲ့မနတ်ကဘာလုပ်တုံဆိုတော့ ပြည့်စေကဗုဒ္ဓအရှင်မြတ်နဲ့အိမ်နဲ့ဂျားထဲမှာဟိုကလမ်းပေါ်မှာရက်နေတာကိုသပိတ်ပိုက်ပြီးတော့အဲ့ဒီဂျားထဲမှာအတောင်80ကျယ်တဲ့နဲ့တဲ့တွင်းကြီးတစ်ခုကိုဖန်ဆင်းပြီးတော့ရဲပြောင်ပြောင်တောက်လောင်နေတဲ့ရှားမီးကြီးကြီးတွေအပြည့်ထည့်ထားတယ်အရှောင်အရှိန်တရှိန်တရှိန်ရှိန်ထွက်နေတာပေါ့နော်အပူတွေအပူဓာတ်တွေကလည်းဘေးကိုအလွန်ကိုပြန့်နေတယ်ပေါ့နော်အဲ့ဒီအချိန်မှာဘုန်းတို့ဘုရားလောင်းက သူ့ရဲ့ဒီအခိုင်းအစီတယောက်ကိုဩပြည့်စီကဗုဒ္ဓအရှင်မြတ်ရဲ့နော်တပိတ်ကိုသွားပြီးတော့ယူကြည်တို့ဆွန်လောင်းကြမယ်ပေါ့နော်နန္တာရည်နဲ့ဆေးဆေးပြီးအဲ့ဒီတဲ့ကိုအလွန်မွန်မြတ်တဲ့တပြုံးထမင်းဟင်းထည့်ပြီးတော့လှူရမယ်တပိတ်ကိုသွားယူကြည်လို့ခိုင်းအဲ့လိုသွားမယ်ဆိုအဲ့ဒီအခိုင်းအစီကသွားတာပေါ့သွားတော့အိမ်ရှိထွက်လဲထွက်လိုက်ရောဘယ်တော့မှမရှိခဲ့တဲ့ဒီမိကြီးတွင်ကြီးကစောင့်ကြုံနေ ရဲတောင်းနေတယ်ဆိုတော့သူ့စိတ်ထဲမှာအလွန်ကြောက်လန့်သွားတယ်တုန်လှုပ်သွားတယ်ဘာတွေဖြစ်နေလဲမသိဘူးဟိုမိကြီးတွင်းကြီးရဲ့ဟိုဘက်မှာပြည့်စေကဗုဒ္ဓရှင်မြတ်ကမတ်တက်ရက်ပြီးတော့တပိတ်ပိုက်ပြီးတော့နေသူမဖြတ်ရဲဘူးဘယ်လိုဖြတ်မလို့ဘယ်မှလည်းလှက်ပတ်သွားတယ်လည်းမရှိဘူးအဲ့ဒါနဲ့အိမ်ထဲပြန်ဝင်လာအရှင်အံ့ဩစရာကောင်းတယ်ပေါ့လားမိကြီးတွင်ကြီးရှိနေတယ်ပေါ့အဲ့လိုမိကြီးတွင်ကြီးရှိနေတယ်လို့လည်းပြောလိုက်ရောဘုရားလောင်းကအဲ့ဒီနေရာကိုသွားကြည့်တာဟာဟုတ်မိကြီးတွင်ကြီးပဲပေါ့နော် တော့ဒါဟာထူးဆန်းတဲ့ကိစ္စပေါ့ဒါဝိတဝတီနတ်ပြည်ကမနတ်ရဲ့လက်ချက်ပဲဖြစ်မယ်ပေါ့နော်ဒါဖန်ဆင်းထားတဲ့ကိစ္စပေါ့တော့ဒီဝိတဝတီနတ်ပြည်ကမနတ်ကိုငါအခွင့်အရေးကိုမပေးဘူးအဲ့ဒါနဲ့ဘုရားလောင်းကအပေါ်မော့ကြည့်တဲ့အခါကျတော့ဟုတ်တယ်နတ်ကိုတွေ့ရတယ်တွေ့တဲ့အခါကျတော့သင်မစုတော့ဆိုတော့ငါမနတ်ပဲဒါသင်လက်ချက်လားဟုတ်တယ်ငါလက်ချက်ပဲပေါ့ဘာဖြစ်လို့ဒီလိုလုပ်ရတာတော့ တင့်ရဲ့အလှူဒန်းကောင်းမှုကုသိုလ်ကိစ္စလည်းပြည့်စေရောပြည့်စေကဗုဒ္ဓရှင်မြတ်လည်းပြိဋိဘံစံစေရောအဲ့ဒီလိုဖြစ်ဖို့အတွက်ကိုလှုပ်တာအဲ့ဒါလိုပြောတဲ့အခါကျတော့ဘုရားလောင်းကအင်းတင်တဲ့ငါနဲ့ဘယ်သူကပိုးပြီးတော့အစွမ်းကြီးလဲဆိုတာမကြခင်သိရလိမ့်မယ်တဲ့ဒီလိုဖြက်လို့ဖြက်စီလှုပ်တဲ့ကိစ္စကိုငါအခွင့်အရေးမပေးဘူးတင့်ကိုနော်တင်တဲ့ငါနဲ့အစွမ်းဘယ်သူကြီးလဲဆိုတာသိရလိမ့်မယ်အဲ့ဒါနဲ့ဘုရားလောင်းကအိမ်နဲ့ပြန်မဝင်ဘူးအဲ့ဒီမိကြီးတွေနဲ့ကိုနင်းချပစ်လိုက်တယ် သိရင်သိပါစေပေါ့နော်သူ့ရဲ့စိတ်ဘာတော့မှဆိုတပိတ်ကိုသွားယူမှာလေပြည့်စည်ကဗုဒ္ဓရှင်မြတ်တပိတ်ကိုသွားယူမှာဘယ်မှသွားတရားလမ်းကမရှိဘူးဒီမိကြီးတင်းကိုဖျက်ချင်ဖျက်ပါမှာပဲတော့ဘုရားလောင်းရဲ့ဆုံးဖြတ်ချက်ကိုဘုံဘုံတို့နည်းနည်းလေးကိုချင်းစာပြီးတော့ကြည်လိုက်ပါနော်တွေးကြည့်ပေါ့သူမိကြီးတွေနဲ့ဆင်းတယ်သေခြင်းသေပါစေဆိုတဲ့အသက်ကိုစွန့်ထားတဲ့ဘယ်လိုပြောမလို့ပါရမီရှိတော်ကကြည့်မယ်ဆိုဒါနပရမတ္ထပါရမီပေါ့နော် ရှင်းလက်ရင်ကဆုံးရှုံးခံပြီးတော့ဒါနပြုမယ်ဆိုရင်ဒါနဥပပါရမီခေါ်တာပေါ့နော်ရိုးရိုးလှူမယ်ဆိုရင်တော့ရိုးရိုးဒါနပါရမီပေါ့အင်္ဂါစိတ်ပိုင်းပျက်စီးခံပြီးတော့လှူမယ်ဆိုရင်တော့ဒါနဥပပါရမီပေါ့အသက်ကိုယ်တောင်စွန့်ပြီးတော့လှူမယ်ဟေ့ဆိုရင်ဘာတော့ဒါနပရမတ္ထပါရမီပေါ့အဲ့လိုပဲပါရမီတစ်ပါးတစ်ပါးမှာရိုးရိုးပါရမီရဲ့ဥပပါရမီရဲ့ပရမတ္ထပါရမီရဲ့လို့၃မျိုး၃မျိုးကွဲသွားတာဒါကိုပါခေါ်တော့ပါရမီ၁၀ပါးအပြား၃၀ပေါ့ခုမြတ်စွာဘုရားအလောင်းတော်ဟာမြင့်မြတ်တဲ့ဒီလုပ်ငန်းစဉ်ဒီပါရမီကိုဖြည့်ဆည်းတဲ့နေရာမှာ သူဘယ်အဆင့်ထိသူဖြည့်စည်းတာတော့အသက်စွန့်ပြီးတော့ဖြည့်စည်းတာပေါ့သေရင်သေသွားပါစေရောအဲ့ဒါမိကြီးတွင်ထဲကိုရှင်းလိုက်တယ်တဲ့အဲ့တော့အဲ့ဒီစိတ်ဓာတ်ဟာဒကာဓမ္မတို့ဘုံဘုံတို့ကိုချင်းစာလို့ရတဲ့စိတ်ဓာတ်မဟုတ်တော့ဘူးနော်ကိုကိုချင်းစာလို့ရတဲ့နယ်ပယ်ထက်ဘာဖြစ်သွားပြီတော့ကျော်လွန်သွားပြီကိုလုံနိုင်မလားဘယ်လုံနိုင်မလို့ဟုတ်လားဘာလို့မလုံနိုင်တာအောင်ဆိုတော့လုံနိုင်တဲ့တွန်းအားကိုမှမရှိဘူး ဒီဆုံးဖြတ်ချက်မျိုးကြသွားစေတဲ့နောက်ကတွန်းအားဘုံဘုံတို့မှာမရှိဘူးသူ့မှာတွန်းအားရှိတယ်အဲ့ဒါဘာလို့ဆိုတော့တရားတရားပဲငါမဟုတ်တာတော့မလုံနိုင်ဘူးဟုတ်တာတော့ငါမလုံဖဲမနေနိုင်ဘူးဒီသဘောလေးအဲ့ဒါနဲ့သူကဒီမိကြီးတွန်းကိုဖြတ်တယ်အဲ့တော့သူ့ရဲ့စိတ်ကမဖြစ်စေဘူးအလွန်အောဝေရကောင်းတဲ့နော်စိတ်ဓာတ်မျိုးဖြစ်တဲ့အတွက်ကြောင့်ဆုံးဖြတ်ချက်မျိုးဖြစ်တဲ့အတွက်ကြောင့် တဘာဝတရားကြီးရလည်းပဲမဖြစ်စဘူးအံ့ဩစရာကောင်းတဲ့အဖြစ်အပျက်တွေနဲ့ကြိုဆိုရတဲ့သဘောရှိတယ်။အဲ့တော့ဘာဖြစ်သွားတော့ဆိုတော့အဲ့ဒီမိကြီးတွင်ထဲကနေပြီးတော့ကြာပွင့်ပေါက်လာတယ်တဲ့။ဟုတ်လားအံ့ဩစရာနော်။အဲ့ဒီကြာပွင့်ပေါက်တော့သူ့ခြေတော့ကမိကြီးတွင်မှမနေမိဘူး။ကြာပန်းမှပဲနင်းမိတယ်။နောက်တလှမ်းလှမ်းလိုက်တယ်နောက်ထပ်ကြာပွင့်ပေါက်လာတယ်။နောက်တလှမ်းလှမ်းလိုက်တယ်နောက်ထပ်ကြာပွင့်ပေါက်လာခြေပေါ်အောက်ကိုကြာပွင့်ခံတယ်နော်။အဲ့ဒါဟိုပကန်းကိုရောက်သွားတယ်။တော့ဒီကိစ္စလေးကိုဒကာမတို့ဟို ဒဏ္ဍာရီတစ်ခုပုံမြင်တစ်ခုကိုနားထောင်တဲ့သဘောမျိုးမဟုတ်ဖဲနဲ့တဘာဝကြကြယုတ်တိရှိရှိအမြင်နဲ့ဘုံကနားထောင်ကြည့်စေခြင်းဘုံဘုံကတော့ယုံကြည်တယ်ယုံကြည်လို့လည်းပြောနေတာပေါ့နော်ဘာဖြစ်လို့ဘလို့တွေးဘလို့အတွေးနဲ့ဘုံဘုံကမိကြီးကလေးကကြာပန်းပေါက်ကြာပန်းပေါက်တဲ့ကိစ္စကိုယုံကြည်တာလေဘုံတို့ရဲ့စိတ်ကလောဘဒေါသမောဟကိလေသာနဲ့ရောပြွန်းတယ်ကိလေသာဆိုတာမီးပဲဟုတ်လား အဲ့ဒီကိလေသာမီးနဲ့အမြဲတမ်းတောက်နေတဲ့ဒီစိတ်ထဲကနေပြီးတော့ကောင်းမြတ်တဲ့သဘောလေးတွေယုံကြည်မှုလေးတွေမြင့်မြတ်တဲ့သဘောလေးတွေဖြစ်ဖို့ဆိုတာအလွန်မှခက်ခဲတယ်။ဒါတင်စားပြီးတော့ဥမာပြောပြရနော်။ပဂရိမီးကြီးတွေကနေပဂရိကြာပေါက်ဖို့ခက်ခဲသလိုအချိန်တိုင်းမောဟလွှမ်းမိုးပြီးတော့မကောင်းတဲ့အခြေအနေဖြစ်เสียအနေအထားအခွင့်အလမ်းအမြဲတာနေတဲ့သဘောမျိုးကနေပြီးတော့ကောင်းတာလေးဖြစ်ဖို့ဆိုတာဘုန်းတော်အရန်ကိုခက်ခဲတယ် အခုဘုရားလောင်းကကောင်းတာဖြစ်ဖို့အတွက်ဘလောက်ခက်ခဲတော့တာမန်မဟုတ်ဘူးနော် သူအသက်ဆွန့်ရတဲ့အထိခက်ခဲတယ်ပေါ့အဲ့ဒီခက်ခဲတဲ့ကိစ္စကိုသူဘာလို့ဖြစ်အောင်လုပ်တယ်တာမန်အဖြစ်ဆိုရင်တော့နောက်ပြန်လာမှာပဲလေဘယ်သူမှရှေ့တိုးမှာမဟုတ်ဘူးဒီမိကြီးတွင်းထဲကိုဆင်းတယ်ဆိုရင်ယူလို့ပဲပြောရမှာပေါ့နော်ဒါမဖြစ်နိုင်တဲ့ကိစ္စကိုတနည်းအားဖြင့်လူအများစုမှာမဖြစ်နိုင်တဲ့စိတ်ဓာတ်မျိုးကို तू ကဖြစ်အောင်လုပ်လိုက်တယ် အဲ့ဒီအတွေးနဲ့ဘုံဘုံကလက်ခံတယ်လို့ပြောတာလူအများစုမဖြစ်နိုင်တဲ့စိတ်ဓာတ်မျိုးကိုဖြစ်အောင်လုပ်တဲ့အတွက်ကြောင့်ဒီသဘာဝတရားကြီးကလည်းလွန်ဆန်းပြီးတော့ဖြစ်ပေါ်လာတာဆိုရပါစို့ဘုံဘုံတို့ဝေဒန်တရားဇတ်တော်ထဲမှာဝေဒန်တရားမင်းသားလေးကမွေးလေးရစပြီးတော့သူကဒါနာကောင်းမှုကိုဝါသနာပါလာတာပိတ်တို့သိပါတယ်ဟုတ်လားလေဇွဲလေးတွေအဆင်ပြေတယ်အကုန်ဖြုတ်ပေးတယ်အထင်းတော်တွေအကုန်ပေးပြစ်တယ်နောက်တစ်ခါထပ်ပေးအကုန်ပေးပြလိုက်တာပဲသူကသူပေးဖို့ပဲစဉ်းစားနေတယ် ဘုံဘုံတို့ကိုချင်းစာလို့မရအောင်အဲ့ဒီကိစ္စမှာနောက်သူ၈နှစ်သား၉နှစ်သားလေးကြတော့သူကဘယ်လိုစဉ်းစားတော့ငါပြင်ဘက်ကအရာတွေပေးနေတာအမရဘူးပေါ့နော်အဲ့တော့တစုံတစ်ယောက်ကခုချိန်မှာမင်းခေါင်းကိုလိုချင်တယ်ဆိုရင်ငါဖြတ်ပြီးတော့ပေးလိုက်မယ်မင်းရဲ့ဒီရင်ထဲကအသက်ရှင်အောင်လုပ်နေတဲ့တတိတိခုံနေတဲ့နှလုံးသားကိုရကျင်တယ်ဆိုရင်ငါဖောက်ပြီးတော့ပေးလိုက်မယ်လို့သူစဉ်းစားတယ်တဲ့ဘုန်းတို့ဘယ်သူတွေစဉ်းစားမလဲအဲ့လိုဘုံကမစဉ်းစားဘူး အဲ့ဒါတကယ်မဖြစ်သေးဘူး तू စဉ်းစားတာနော်တကယ်ဖြစ်ချင်တယ် तू အဲ့လိုမျိုးလုပ်ချင်တယ်ဒါမှမဟုတ်တယောက်ကအဲ့ဒီခေါင်းတွေနှလုံးသားတွေကငါ့အတွက်အသုံးမကျဘူးမင်းငါအိမ်မှာငါခိုင်းတာကိုတက်တက်လုံးလုပ်ဖို့အတွက်ငါကြွန်လိုက်လို့ဆိုရင်လည်းအဲ့ဒါဒီမင်းသားဘဝကနေ तू ထွက်ပြီးတော့ကြွန်အဖြစ်နဲ့ तू လိုက်သွားတယ်အဲ့လိုစဉ်းစားတာဟုတ်လားအဲ့လိုစဉ်းစားတဲ့အခါကျတော့ဘုံကအဲ့လိုစဉ်းစားတာကိုစိတ်ထဲကရန်ကြီးဟိုမထိခိုက်သေးဘူးပေါ့တဘာဝတရားရဲ့တုံ့ပြန်မှုကိုတွေ့တဲ့အခါမှာစိတ်ထဲကအံ့ဩမိတယ်ပေါ့အဲ့ဒါဘာလဲဆိုတော့ အဲ့ဒီဝေတန်တရားကအဲ့လိုစဉ်းစားလိုက်တဲ့အချိန်မှာမြေကြီးကလှုပ်တယ်တဲ့နော်ဒီကဘာဂျိုကြီးပေါ့ဟုတ်လားဒါကြီးကိုလှုပ်သွားအောင်ဘယ်ရာကနေပြီးတော့ကင်ပြီးတော့လှုပ်ရှားသေးတယ်လေဘုရားလောင်းရဲ့စိတ်ကကင်ပြီးတော့ဒါကိုလှုပ်စေတယ်ဒီဖြစ်ရလေးနဲ့ဘုန်းတို့ရှင်းပြီးတော့မလုပ်ကြရမှာတော့တွေးကြည့်ရမယ်ပေါ့ဟုတ်လားရှစ်ရက်ကလေးဖြစ်ရက်ကလေးနဲ့တွေးပြီးတော့ကြည့်ရမယ်အဲ့တော့အလွန်ဖြစ်ထောင်ဖြစ်ခဲ့ကိစ္စတွေဖြစ်ပေါ်လာတယ်ဆိုတာ အလွန်ဖြစ်တော့ဖြစ်ခဲစိတ်ဓာတ်တွေဖြစ်လာလို့ဖြစ်လာတာလို့အဲ့လိုတွေးကြည့်စေချင်တာအခုလည်းပဲပါတော့မိကြီးတွင်တွေကနေပြီးတော့ဘာထွက်လာတာကြားထွက်လာတာဘာလို့ထွက်လာတာတော့နော်အသေးခံရဲတဲ့စိတ်နဲ့ကောင်းမှုကိုလုပ်မယ်နော်ကောင်းမှုကိုတော့မလုပ်ဘဲမနေနိုင်ဘူးသိခြင်းသိပဲစီဒီစိတ်ပေါ့နော်ဒါပါတော့ကောင်းမှုပေါ်မှာ तू ယုံကြည်ထားတာကောင်းတာကိုလုပ်မယ်ဆိုတော့ယုံကြည်ထားတာမကောင်းတာကိုမလုပ်ဘူးမလုပ်သင့်ဘူးလို့ယုံကြည်ထားတာ အဲ့ဒီမှာသူပြောတဲ့ဂါထာကပိုးပြီးတော့ရှင်းလင်းစေတယ်ပေါ့နော်ဘုရားလောင်းကပြောတာအပြောတော့သူကဒီမိကြီးတွင်းကိုဖြက်လက်ဖြက်ပြောလဲပြောပြောတာပေါ့အဲ့ဒီပြောတဲ့ဂါထာလေးကအလွန်ကောင်းတယ်ကာမံပတာမိနိရိယဥဒ္ဒံပါတော်အဝန်တီတော်နာနရိယကရိတာမိဟန္တာဓာနိပရိကဟံနော်ပြစ္ဆေကဗုဒ္ဓအရှင်မြတ်ကိုပြောတာမန္နကိုလည်းလှမ်းပြီးတော့ပြောတာသူရည်ရွယ်ချက်နှစ်ခုနဲ့ပြောလိုက်တာပေါ့ ကာမံပတာမိနိတေယဥဒ္ဒံပါတော့အဝင်တီတော့ဥဒ္ဒံပါတော့အဝင်တီတော့ခေါင်းကအောက်ကခြေတော့ကအပေါ်ကစောက်ထိုးမုံမြော်ဂျွန်းပြန်ပြီးတော့ပေါ့နော်ကာမံပတာမိနိတေယငရဲအိုးတွေကိုကြရင်ကြသွားပါစေအခုဒါငရဲတွင်ကြီးပဲလှုပ်ထားတာပဲလေဟိုကမီးကြီးတွင်ကြီးဒီမီးကြီးတွင်ကြီးတဲ့ကိုခေါင်းကအောက်ကခြေတော့ကအပေါ်ကစောက်ထိုးမုံမြော်ကြရင်ကြသွားပါစေနာနရိယံကရိတာမိ မဟုတ်တာတော့ငါမလုပ်နိုင်ဘူးတဲ့ဆိုရသူဒီမှာသူအနှက်ပေးတာတွေကအတိပ္ပယ်ရှိတယ်မဟုတ်တာလုပ်တယ်ဆိုတော့တီလာမဆောက်တည်ပဲတော့ငါမနေနိုင်ဘူးဒါနမပြုတ်ပဲနဲ့တော့ငါမနေနိုင်ဘူးဒါနမပြုတ်တာဒီမဟုတ်တာလုပ်ခြင်းပဲသဘောမျိုးကိုတက်ရောက်တယ်တီလာမဆောက်တည်ခြင်းဒီမဟုတ်တာလုပ်ခြင်းပဲလို့သဘောပေါက်တယ်အဲ့ဒီမဟုတ်တာကိုတော့သူမလုပ်နိုင်ဘူးဆိုလိုတာကဟိုမဟုတ်တာမလုပ်လို့ငရဲကြမယ်ဆိုရင်ကြကြင်ကြမယ်ဆိုရင်မဟုတ်တာတော့မလုပ်ဘူး ဒါကိုဘုံဘုံတို့ပြန်ပြီးတော့ဆင့်ကျင်ပဲပြောမယ်ဆိုလို့ရှိရင်ဟုတ်တာတတူကဟိုဟုတ်တာလို့လို့ငရဲကြမယ်ဆိုရင်လေကြရင်ကြပါစေဟုတ်တာတော့သူမလုပ်ဖဲမနေနိုင်ဘူးလုပ်မယ်အဲဒီဟာလေးကနည်းနည်းလေးဟိုအသေးစိတ်ပြီးတော့ပြောစရာကောင်းတယ်ပေါ့နော်နာနရိယံကရိတာမိမဟုတ်တာတော့ငါမလုပ်ဖဲမနေနိုင်ဘူးအဲမဟုတ်တာတော့ငါဟို မလုတ်ဘူးပေါ့နော်ဟုတ်တာတော့မလုတ်ဘဲမနေနိုင်ဘူးငရဲကြရင်ကြပါစေမဟုတ်တာမလုတ်လို့ငရဲကြမယ်ဆိုရင်လည်းကြပါစေမဟုတ်တာတော့မလုတ်ဘူးဟုတ်တာလုတ်လို့ငရဲကြမယ်ဆိုရင်လည်းကြရင်ကြပါစေဟုတ်တာတော့လုတ်မယ်ဘုန်းတို့တွေကဗျောင်းမြန်သဘောမျိုးရှိနော်မဟုတ်တာလုပ်ရင်ငရဲကြမယ်ဆိုတော့ငရဲကြရင်ကြပါစေမဟုတ်တာတော့လုပ်ဦးမယ်ဆိုတဲ့စိတ်ကလေးတွေရှိတယ်တခါလေတချို့ပြောရရှင်မလားနော်ဒီဘဝဒီကိုစံမယ်နောက်ဘဝနောက်ကိုခံမယ်ဆိုတော့ဒါပါပြောတာတော့မဟုတ်တာလုပ်လို့ငရဲကြလဲကြရင်ကြပါစေကွာနောက်ဘဝမှာကြမှာပဲ ငရဲအကြခံပြီးတော့မဟုတ်တာကိုလှုပ်မှာပေါ့နော်ဘုံဘုံတို့တာမန်လူတွေကအခုသူကတော့ဗါတော့ငရဲအကြခံပြီးတော့မဟုတ်တာကိုမလှုပ်ဘူးမဟုတ်တာမလှုပ်လို့ကြမယ်ဆိုရင်တောင်ကြခြင်းကြပါစေအောင်မဟုတ်တာကိုတော့မလှုပ်ဘူးဘလောက်ပြောင်းပြန်လန်းနေတဲ့စိတ်လဲဆိုတာကိုတွေးကြည့်သိချင်တာပေါ့နော်ကောင်းတာကိုဘုံဘုံတို့မလှုပ်လို့ရှိရင်ခံမသိငရဲကြနိုင်တယ်လို့ပြောတာပဲလေဆိုကြပါစို့မညံဖုန်ညံရအောင်မလုပ်နိုင်ဘူးဆိုရင်မကောင်းတဲ့မိတ်ဆွေတွေနဲ့ပေါင်းပြီးတော့တန်တရာမှာငရဲကိုလည်းရောက်နိုင်တာပဲလေ ကောင်းတာကိုထိရောက်အောင်မလုပ်ရင်ငရဲကိုရောက်နိုင်တယ်အခက်မသိဘူးအဲ့ဒါကိုဘုံဘုံတို့သိပါလျက်နဲ့တခါတလေဟုတ်တာကိုကောင်းတာကိုမလုပ်မိတာလေအများကြီးမရှိဘူးလားဟုတ်တာမလုပ်ရင်ငရဲကြမယ်ဆိုရင်တော့ဘုံဘုံတို့ကတခါတလေမလုပ်ချင်ဘူးဆိုတာမျိုးဖြစ်တယ်။ तू ကတော့ဘာတော့ဟုတ်တာလှုပ်လို့ငရဲကြမယ်ဆိုရင်တော့လှုပ်အောင်မယ်လို့သွားတာနားလဲစီရင်ဟုတ်လားတဥ္စာလေးကိုအဲ့တော့ဒီမှာသူ့ရဲ့မိကြီးတွေနဲ့ကနေကြပေါက်တဲ့ကိစ္စကိုနားလဲသွားစေနိုင်တဲ့ အဖြေတစ်ခုသူပြောတဲ့စကားထဲမှာဘုံဘုံကတော့တွေးလိုက်ရတယ်ပေါ့မိကြီးတွေနဲ့ပြည်နေတဲ့ငရဲအိုးတွေကိုဇောက်ထိုးမိုးမျိုးကြခြင်းကြတော့ပါစေမဟုတ်တာတော့ငါမလုံနိုင်ဘူးဟုတ်တာတော့မလုံဖဲမနေနိုင်ဘူးဟန္တတာနိပရိကဟဒါကြောင့်မလို့အရှင်မြတ်နော်တပိတ်ကိုပေးတော်မူပါတပိတ်တော်ရဲ့ဆွန့်ကိုအလူခံတော်မူပါဆိုတော့တပိတ်ကိုသွားယူတာဟုတ်လားအဲ့ဒါတပိတ်ကိုယူပြီးတော့ဆွန့်လောင်းတယ်ပေါ့အဲ့ဒီမှာမနက်ပါဖြစ်တော့ရှုံးတယ်ပေါ့နော်အဲ့ဒါမြတ်စွာဘုရားက နော်အနာတပိန်တထေးကြီးကိုဟောတာနော်သင်ကအခုသောတာပန်အရိယာဖြစ်နေလို့တရားတရားခိုက်မြဲပြီးသားဒီတာမန်နဲ့တယောက်ကနော်သွေးဆောင်ဖြားရောက်တဲ့ကိစ္စကိုသင်မလွန်ဆန်ပဲနဲ့အဲဒီဥစ္စာကိုသင်ကြော်လွှားပြီးတော့သွားနေတာအံ့ဩစရာမရှိဘူးငါနှုစဉ်အခါကလည်းအလွန်တကိုးကြီးတဲ့မာနတ်တို့ပုံကောကလာပြီးတော့နှောင့်ယှက်ဖြက်စီးတာကိုတောင်ငါဟာကြော်လွန်ပြီးတော့သွားနိုင်ခဲ့တယ်ရော အဲ့တော့ဘုန်းတို့ဒါဘာပြောချင်တာတုံးဆိုတော့သူ့ရဲ့ယုံကြည်မှုကိုဘလို့အခက်ခဲနဲ့ပဲတွေ့တွေ့မပျက်စီးအောင်သူဘာလုပ်နိုင်တာတော့ထိနိုင်တာအဲ့တော့ဘုန်းတို့ယုံကြည်မှု ပြတ်တယ်ဆိုတာကအခုလိုအခက်ခဲနဲ့တွေ့မှရည်လည်းပြတ်တာလည်းမဟုတ်ဘူးသူကနှစ်မျိုးရှိတယ်လို့ဘုန်းဘုန်းထင်တယ်ကောင်းတာတွေနဲ့သွေးဆောင်ဖျားယောင်းပြီးတော့ယုံကြည်မှုကိုပျက်စီးစေတာလည်းလောကမှာကြုံရတတ်တယ်မကောင်းတာတွေနဲ့ပဲချိန်ချောက်ပြီးတော့ကိုယ့်ရဲ့ယုံကြည်မှုကိုပျက်စီးအောင်လုပ်တာလည်းလောကမှာကြုံရတတ်တယ်ဆိုရမှာစို့ ကိုယ့်ရဲ့ယုံကြည်မှုဟာတစုံတစ်ခုသောလိုချင်စရာကိုရမယ့်အခါမျိုးမှာဒါကိုကသိရချင်နေပြီဟုတ်လားဒါပေမဲ့ကိုယုံကြည်မှုနဲ့ဒီဥစ္စာကသွေးဖိနေတယ်တော့ယုံကြည်မှုကိုဖျက်လိုက်တော့မယ်ငါဒီဥစ္စာကိုတော့ရအောင်ယူလိုက်တော့မယ်ဒါပါလဲဆိုတော့ကိုလိုချင်တဲ့ကောင်းမြတ်တဲ့အရာတစ်ခုတနည်းအားပြောရင်လောဘကြောင့်ယုံကြည်မှုပဲဖြစ်သွားတော့ပြတ်သွားတာပေါ့နော်တချို့ကြတော့အဲ့လိုမဟုတ်အခက်အခဲကြောင့်ယုံကြည်မှုပြတ်တာရှိတယ်ဒါဘာကြောင့်ပြတ်တုံဆိုတော့ရေဘူးရပြောရင်ဒေါသကြောင့်ပြတ်သွားတာပေါ့ ဘလို့အကြောင်းနဲ့ပဲတွေ့တွေ့ဘုန်းဘုန်းတို့ဟာဒီမှန်ကန်တဲ့သဘာဝတရားရဲ့အပေါ်မှာယုံကြည်မှုကိုဘာလို့မပြည့်စည်အောင်ထိမ့်သိမ်းရမယ်ဟုတ်လားဘာပေါ်မှာယုံကြည်ရမှာတော့မြတ်စွာဘုရားရဲ့ဂုံကျေးဇူးသူတော်ကောင်းတရားရဲ့ဂုံကျေးဇူးအရိယတန်ခါတော်ရဲ့ဂုံကျေးဇူးပြီးတော့ပါတော့ကိုယ်စိတ်စေတနာရဲ့စွန့်ရည်တတိငါစိတ်ကောင်းလေးထားမှအဆင်ပြေမှာစိတ်ကောင်းမထားရင်အဆင်မပြေနိုင်ဘူးဆိုတဲ့ဒီဘလို့မှချွတ်ယွင်းမှုမရှိတဲ့အမှန်တရားရဲ့ပုံမှာဘာလို့ရမှာတော့ယုံကြည်ရမှာ ဒီယုံကြည်မှုကိုဘုံဘုံတို့ကခိုင်ခိုင်မာမာကိုယ်စိတ်ထဲမှာတည်ဆောက်ရမှာအဲ့တော့ဒီယုံကြည်မှုကလည်းပဲဥထုဇဉ်တရားအနေနဲ့နော်ဟိုအမခံချက်ရှိတဲ့အနေအထားမျိုးကို तू ကမရနိုင်သေးဘူးယုံကြည်မှုကိုခိုင်မြဲဖို့ဆိုလို့ရှိရင် तू ကတရားတို့တရားမြတ်ကိုရအောင်လုံးမစိတ်ချရတဲ့အနေအထားတစ်ခုကိုရောက်တာဘုံတို့တာဝလိန္ဒနတ်တွေရှုတိစိတ်ကြကနေမှာအချင်းချင်းပြောကြတဲ့စကားကြီးသုံးခွန်းဆိုတာကြားဖို့ရတယ်မို့လား နော်နတ်တယောက်ယောက်ဆုတည်တော့မယ်ဆိုလို့ရှိရင်လက်လက်ကတိကြားကနေပြီးတော့ချွေထွက်တာရှိတယ်သူတို့ပန်ထားတဲ့နတ်ပန်းတွေညှိုးတာရှိတယ်သူတို့ဝတ်ထားတဲ့အဝတ်အစားတွေနွမ်းတော်တာရှိတယ်ဒနက်ပြည်မှာမပျော်တော့တာရှိတယ်အယောင်ဝါမှိန်တော်တာတွေရှိတယ်အဲ့ဒီအရင်နမိတ်တွေကိုကြည့်ပြီးတော့ဘေးကနတ်ကဒီနတ်ကတော့မကြခင်သေတော့မှာပဲလို့သိတယ်သိတဲ့အခါကျတော့သူ့ကိုတနာကျင်တာတဲ့အတွက်ကြောင့်စကားသုံးခွန်းပြောကြတယ်ပေါ့အဲ့ဒါကဘာလို့ဆိုတော့ဒီဘဝသေလို့ရှိရင် ကောင်းမြတ်တဲ့ဘဝကိုရအောင်ယူပါကောင်းမြတ်တဲ့ဘဝကိုရောက်အောင်သွားပါဒါတခွန်းကောင်းမြတ်တဲ့ဘဝကိုရောက်ပြီဆိုလို့ရှိရင်အကောင်းဆုံးလက်လာဘကိုရအောင်ယူပါဒါတခွန်းအဲ့ဒီအကောင်းဆုံးလက်ကိုရပြီဆိုလို့ရှိရင်လည်းပဲအဲ့ဒီလက်ကိုကိုယ်တန်တန်မှာခိုင်မြဲစွာတည်အောင်လုပ်ပါတဲ့စကားပဲနှခွန်းတော့သုံးကုန်နော်အကောင်းဆုံးဘဝကိုရောက်အောင်သွားရောက်ပြီဆိုရင်အကောင်းဆုံးလက်ကိုရအောင်ယူရပြီဆိုရင်အဲ့ဒါကိုခိုင်မြဲအောင်လုပ်သုံးချက်ပြောတယ် အဲ့ဒါမြတ်စွာဘုရားတဆင့်ပြန်ဟောတာပေါ့ယဟန်တွေကိုတာဝတိနာနတ်တွေရဲ့တဘာဝကိုပြောပြတာအဲ့ဒီမှာအကောင်းဆုံးဘဝကိုရအောင်ရအောင်သွားဆိုတာလူဘဝကိုရအောင်သွားလို့ပြောတာနော်လူတွေကဒါနတ်ပြည်ကိုပို့ပြီးတော့ကိုယ့်ဘဝတည်းကောင်းတယ်လို့ထင်တာတကယ်တမ်းကနတ်တွေကလူဘဝကိုပို့ပြီးတော့ကောင်းတယ်လို့နားလည်တာဘာဖြစ်လို့လဲဆိုတော့ကောင်းမြတ်တာကိုလုံနိုင်တဲ့အခွင့်အရေးရှိလို့နတ်တွေထက်ပို့ပြီးတော့အဲ့ဒီအခွင့်အရေးမှာတာတယ်နတ်ပြည်ကတော့ အလွန်ကိုပဲကံရဲ့အကျိုးပေးနဲ့နေတာဆိုတဲ့အခါကျတော့ကောင်းတာလုပ်ဖို့အတွက်သူကအနှောင့်အယှက်တစ်မျိုးပဲသူကကောင်းလွန်းလို့မလုပ်ဖြစ်ဘူးရစ်မှုပြီးတော့နေကြတာပဲများတယ်ပေါ့ဘုန်းတို့လူဝါကြီးကအဲ့လိုမဟုတ်ဘူးကိုကြိုးစားရင်ကြိုးစားသလောက်အစွမ်းတတ္တိရှိတယ်မကြိုးစားတာနဲ့ရက်တယ်အဲ့တော့ကိုယ့်ရဲ့အစွမ်းကိုပိုးပြီးတော့ထုတ်ခွင့်တာတယ်ပေါ့တဘောကဒါကြောင့်အကောင်းဆုံးဘဝဆိုတာကိုလူဘဝကိုပြောတာလို့ပြောတာအကောင်းဆုံးလက်ကိုရအောင်ယူဆိုတာဘာပြောအောင်ဆိုအခုပြောနေတဲ့တရားတရားကိုရအောင်လုပ်လို့ပြောတာ မြတ်စွာဘုရားရဲ့ပုံမှာယုံကြည်မှုရှိအောင်လုပ်ဒါအများကြီးလေ့လာအောင်နော်သူတော်ကောင်းတရားကိုကျင့်သုံးပြီးတော့သူတော်ကောင်းတရားရဲ့သဘောတဘာဝကိုရိပ်မိအောင်လုပ်ပြီးတော့ဟောတရားဆိုတာဒီလိုအစွမ်းရှိပါလားလို့ယုံကြည်မှုရအောင်လုပ်တရားတို့တရားမြတ်ကိုသိပြီးကြတဲ့အရိယတန်ဃာတော်တို့ရဲ့စွန့်ရည်တတ္တိသူတို့ရဲ့သဘောတဘာဝကိုရိပ်မိအောင်လုပ်ပြီးတော့သူတို့ပုံမှာပါတော့ယုံကြည်မှုရှိအောင်လုပ်ယတနာမြတ်သုံးပါနော်ပြီးရင်ဘာပုံမှာယုံကြည်မလို့စိတ်စေတနာရဲ့စွန့်ရည်တတ္တိသို့မဟုတ်ကံကံရဲ့အကျိုး ဒါပေါ်မှာဘုံဘုံတို့ယုံကြည်မှုရအောင်လို့အဲ့ဒါရပြီဆိုလို့ရှင်ဒါအကောင်းဆုံးလက်ကိုရတာအာရောကျပရမလာပါကျမ်းမာခြင်းဒီအကောင်းဆုံးလက်လို့ပြောတဲ့ဒေသနာလေးရှိတယ်နော်အခုဒီမှာတော့ဘယ်လိုပြောတော့စိတ်ပိုင်းဆိုင်ရာကိုပြောမှရှင်တော့ယုံကြည်မှုဟာအကောင်းဆုံးလက်ပဲဘာလို့သူ့ကိုရပြီဆိုလို့ရှိရင်ဘုန်းဘုန်းတို့မကောင်းတာကိုရှောင်ဖို့အတွက်တွန်းအားအကြီးကိုရတယ်။ကောင်းတာကိုဆောင်ရွက်ဖို့အတွက်တွန်းအားကြီးကိုရတယ်။မကောင်းတာကိုရှောင်ပြီဆိုလို့ရှိရင်အကျိုးဆက်ဒုက္ခကိုဘုန်းဘုန်းတို့ပယ်ရှားပြီးသားဖြစ်တယ်ရှောင်ကျင်ပြီးသားဖြစ်တယ် ကောင်းတာကိုဆောင်ရွက်လိုက်တာနဲ့အကျိုးဆက်ဖြစ်တဲ့ချမ်းသာဒုက္ခကိုရအောင်ဘုန်းတို့ဆောင်ရွက်ပြီးသားဖြစ်သွားတယ်။ဟောဆင်းရဲချုပ်ဖို့ချမ်းသာဒုက္ခနဲ့ပြည့်စုံဖို့တစ်ချက်ခုတ်နှစ်ချက်ပြက်အကုန်လုံးဘုန်းတို့ဆောင်ရွက်ပြီးသားဖြစ်သွားတယ်။ဒါကြောင့်သူ့ကိုအကောင်းဆုံးလက်လို့ပြောတာ။အဲ့လိုဆိုရင်အဲ့ဒီအကောင်းဆုံးလက်ကြီးရပြီဆိုရင်ခိုင်မြဲအောင်လုပ်ဆိုတာဘာပြောတာတော့တောတာပန်ဖြစ်အောင်လုပ်လို့ပြောတာ။တစ္ဆာလေးပါးသိအောင်လုပ်လို့ပြောတာ။တစ္ဆာလေးပါးသိမှယုံကြည်မှုကခိုင်မြဲတာ။တော့တစ္ဆာလေးပါးဆိုတာဘာတော့ဒီဘဝဖြစ်စဉ်ဟာ ဘဝရဲ့အတွေ့အကြုံတွေကကောင်းတဲ့သဘောတွေမဟုတ်ဘူးနော်ဒုက္ခအတိပြီးနေတဲ့သဘောဒါကျွတ်တော့နားမလည်နိုင်သေးဘူးနော်တကယ်တော့ကတကယ်တမ်းကမြင်နေရတယ်ကြားနေရတယ်စားတောက်နေရတယ်တွေးထိနေရတယ်တွေးကြံနေရချမ်းသာတယ်ဆင်းရဲတယ်ဘာပဲဖြစ်ဖြစ်ဒီဖြစ်စဉ်ကကောင်းမွန်တဲ့သဘောမဟုတ်ဒါဘုံဘုံတို့ကအနိစ္စအချက်ကိုကောင်းကောင်းနားမလည်သေးတဲ့အတွက်ကြောင့်ဒီဒုက္ခမကောင်းတဲ့သဘာဝကိုတိတ်သဘောမပေါက်နိုင်သေးဘူးပေါ့ကိုယ်သဘောမပေါက်သည်ဖြစ်စေပေါက်သည်ဖြစ်စေဒါကတော့ဒီတိုင်းပဲအဲ့ဒါပါတော့အမှန်တရားပေါ့နော် အဲ့ဒီဒုက္ခသစ္စာကိုဘုံဘုံတို့ပိုင်းခြားသိမယ်ဆိုရင်ဒါရဲ့ပုံမှာမသိလို့မှားလို့ဖြစ်နေတဲ့တွေ့တာမှုမမောမှုကိုအစဉ်စဉ်ဘုံဘုံတို့ကရှော့ချနိုင်မယ်သမုဒိယသစ္စာကိုပယ်နိုင်တဲ့ကိစ္စသမုဒိယကိုပယ်နိုင်ပြီဆိုရင်သူ့ကြောင့်ဖြစ်မဲ့ဆင်းရဲဒုက္ခအကျိုးရလဒ်ကိုဘုံဘုံတို့ဟာတခါလဲရှော့ချပြီးသားဖြစ်တယ်နိရောဓသစ္စာကိုမျက်မှောက်ပြုတဲ့ကိစ္စမဂ္ဂင်ရှင်ပါကိုပွားများတဲ့ကိစ္စဟုတ်လားအဲ့လိုသစ္စာလေးပါးကိုတပြိုင်တည်းသိမှုပြီးတယ်ဆိုလို့ရှိရင်ဒီလူရဲ့တရားတရားခိုင်မြဲသွားတယ်လို့ပြောတယ်ဘုံတို့ အိန္ဒိရီ၅ပါးကိုပြောတဲ့အခါမှာတတ္တာဝရိယတတိတမာတိပညာနော်အဲ့ဒါကိုပြောတဲ့နေရာမှာသူပညာကသူကအထွတ်အထိပ်တတ္တာရဲ့ဝရိယရဲ့တတိရဲ့တမာတိရဲ့ဒီ၄မျိုးကပညာဆိုတဲ့အိရှင်မင်းသားလေးကိုရှင်ဘရင်ဖြစ်အောင်ဝိုင်းမြောက်တယ်ဒီဌာနထောင်နော်ဘုန်းတို့ရဲ့ယုံကြည်မှုရဲ့စူးစမ်းအထောက်မှုရဲ့မကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်စူးစမ်းမယ် တိပဋ္ဌာန်တရား၄ပါးရမှာသတိကိုရွှေ့မြအောင်လုပ်မယ်စိတ်ကိုတည်ငြိမ်အောင်လုပ်မယ်တရားရဲ့ဝရိယရဲ့တတိရဲ့တမာရီရဲ့ဒီလေးမျိုးပြင်းထန်လာပြီးပြည့်စုံသွားပြီဆိုရင်ဘုန်းတို့ရဲ့ဒီပညာကဘာဖြစ်သွားလဲလောကီပညာအဆင့်ကနေလောကုတ္တရာပညာအဆင့်ကိုရောက်တယ်နိဗ္ဗာန်ကိုမြင်တယ်သစ္စာလေးပါးကိုသိတယ်အဲ့ဒါပညာလူလားမြောက်သွားတယ်ခေါ်အိရှင်မင်းသားဘဝကနေပညာဘာဖြစ်သွားရှင်မင်းဖြစ်သွားတယ်ဘဇူကဝိုင်းပြီးတော့မင်းမြောက်လိုက်တာတုံးဆိုတော့တရားရဲ့ဝရိယရဲ့တတိရဲ့တမာရီရဲ့မူကြီးမတ်ရာစိတ္တိဘဝရဲ့ဝိုင်းပြီးတော့ ပညာအိမ်ရှင်မင်းသားလေးကိုဘယင်မြှောက်ပလိုက်တယ်အဲ့တော့ဒီအိမ်ရှင်မင်းသားလေးကဘယင်ဖြစ်ပြီလဲဆိုတော့သူ့ကိုရှင်ဘယင်ဖြစ်အောင်ဝိုင်းပြီးတော့မြှောက်ခဲ့တဲ့တင်မြှောက်ခဲ့တဲ့ဒီတရားဝရိယတတိတမာတိဒီလေးမျိုးသောမူမတ်ကိုပြန်ပြီးတော့သူတို့နေရာမှာခိုင်မြဲအောင်ပြန်ဆောင်ရှောက်တယ်အလွန်ကောင်းတဲ့ဥပမာဒါမြတ်စွာဘုရားဟောတဲ့ဒေသနာနော်အဲ့တော့ဆိုလိုတာကတရားဝရိယတတိတမာတိရှိမှလည်းပဲပညာကအားကောင်းသွားတာ ပညာအားကောင်းပြီဆိုတော့မှလည်းပဲဒီလေးမျိုးကပြန်ပြီးတော့ခိုင်မြဲသွားတာဘုံမပြောတာနားလည်လားမသိပြီးတဲ့ဥမာလွန်ကောင်းတယ်နော်တရားဝရိယတတိသမารီဆိုတဲ့မူမတ်၄ယောက်ကဝိုင်းပြီးတော့ပညာကိုရှင်မင်းဖြစ်အောင် လုပ်တယ်သူရှင်မင်းဖြစ်သွားပြီးတော့သူ့ကိုရှင်မင်းဖြစ်အောင်ကြီးသူပြုခဲ့တဲ့ဒီမူမတ်၄မျိုးကိုဘာလို့တော့သူတို့ယာတူးမှာပြန်ပြီးတော့ခိုင်မြဲတော့ဘယ်သူပဲပြန်ဆောင်ရှောက်တာဒီဘင်ယာပဲပြန်ဆောင်ရှောက်တာဟောအဲ့တော့အခုတရားတရားကိုခိုင်မြဲအောင်လုပ်ဆိုတာသူဘာကိုဆိုလိုတာတော့ ပညာအဆင့်မြင့်အောင်လုပ်လို့ပြောတာဟုတ်လားပညာကိုဘယ်အဆင့်ထိမြင့်အောင်ဘုန်းတို့မြင့်တင်ရမှာတော့တစ္ဆာလေးပါးကိုသိတဲ့အဆင့်ထိရအောင်မြင့်တင်ရမှာနော်အဲ့လိုတစ္ဆာလေးပါးကိုသိပြီဆိုရင်သူ့ရဲ့ဒီယုံကြည်မှုဟာလုံးဝခိုင်မြဲသွားပြီဘယ်သူလာပြီးတော့ဟိုသွေးထိုးလို့မှမြောက်ပင်လို့မှဖြားယောင်လို့မှမရတော့ဘူးတုံ့လုံမှု မရှိတော့ဘူးတောင်မြတ်စွာဘုရားယတနာတုတ်ထဲမှာဘယ်လိုဟောတော့ ယထေနာခိလောပထဝိတိတောတိယသုတပိဝါဒီအတမကံပိယောတထုမောတပ္ပရိတံဝရာမိယောအရိယသစ္ဆန္တိအဝိစ္စပတ္တိဣရံပိတံကေရရဏပဏိတံဣဒိနာသစ္စေနာသူတိဟောတုရနော်မြေကြီးတဲ့ကို၈တောင်လောက်ဝင်အောင်တူးပြီးတော့စိုက်ထားတယ်မြေပေါ်မှာ၈တောင်လောက်ပေါ်နေတယ်တကားတိုင်းစတုပိဝါတိဟိအရက်လေးမျက်နာလာတဲ့လေတို့ကြောင့်လုံးဝတုံလုံးမှုမရှိဘူးအဲ့လိုပဲယောအရိယသစ္ဆာနိသစ္စာ၄ပါးကိုတကယ်ကိုသိသွားပြီဆိုလို့ရှိရင် ခန္ဓာဟာဆင်းရဲခြင်းမျှသာဖြစ်တယ်လို့တကယ်သိသွားပြီဆိုရင်သူကဘာတော့တကားတိုင်းကြီးဖြစ်သွားပြီလုံးဝမတုံလှုပ်တော့တရားတရားအဲ့ဒီကြမှာခိုင်မြဲတယ်ခေါ်တာဟုတ်လားဒါကဘုံကကောင်းမှုပြုတဲ့အချိန်မှာအဲအထူးသဖြင့်တခါကြီးတော့ကောင်းမှုမှာမွေ့လျော်ကြရတယ်ဆိုတာဘုံဘုံကအထိုက်လျောက်ဟိုတိထားလို့နားလည်ထားလို့ဒီအကြောင်းအရာလေးကိုပြောရင်လို့ပြောတာပေါ့ဟုတ်လားอืมရေစင်လှူကြတာရှိဟုတ်လား ဥဒိခတော့ရှောက်တာရေစင်နဲ့ပတ်သက်ပြီးတော့ရေနဲ့ပတ်သက်ပြီးတော့ဟောပါအောင်ဆိုတော့ gain ဒီတဲ့အကျုံးဝင်သွားပြီလို့ပဲအောက်မိလိုက်တော့နော်။အုံတို့လှူကြတန်းကြတယ်ဆိုတာအဓိကဘုံတွေးတွေးမိတယ်ပေါ့။အဲအဲ့လိုဥစဉ်လေးကရှောက်တော့ဘုံမှာဘာတွေးမိအောင်ဆိုလှူတယ်တန်းတယ်ဆိုတာတစ်ဖက်သားကိုအစသာရာအရှင်ပြေအောင်လုပ်ပေးတာပဲလို့။နော်စားစရာနဲ့လုပ်ပေးတာရှိမယ်ဝတ်စရာနဲ့လုပ်ပေးတာရှိမယ်။ကျမ်းမာရေးအတွက်လုပ်ပေးတာရှိမယ်နေစရာနဲ့လုပ်ပေးတာရှိမယ်။ဟုတ်တယ်မဟုတ်လား။တော့ရေဆိုတော့ तू ဟာ ဘဝမှာတော့လေအလွန်အရေးပါတဲ့အခန်းကဏ္ဍကနေတတဝတူတယောက်လူသားတူတယောက်ရက်တီလို့ရအောင်အများကြီးအကျိုးကျေးဇူးပြုနေတာမရှိဘူးလားရေမရှိဘဲနဲ့စိတ်ကူးလေးနဲ့နေကြည့်ပေါ့ဟုတ်လားအဲ့မှာရေရဲ့အကျိုးကျေးဇူးဟာပေါ်လာတော့နော်အဲ့လိုဆိုရင်အလွန်အကျိုးကျေးဇူးများတဲ့ဒီရေကိုကိုကထောက်ပံ့ပေးရတယ်ဆိုတဲ့အခါမှာကိုယ်စိတ်ထဲမှာဘာဖြစ်တော့ပီတိဖြစ်လာမှာပေါ့ဒါအရေးပါတဲ့ကိစ္စဒါရေတရားပဲတော့ဘာပဲဖြစ်ဖြစ်ဒါနပြုကြတယ်ဆိုတာအဓိကတစ်ဖက်သားကို ဘက်ဆုံတောင်းဆုံကနေပြီးတော့အစင်ပြေအောင်မလုပ်ပေးတာတော့ပံ့ပိုးပေးတာပါပဲဟုတ်လားဘာရေလို့တချို့ဟာကသတ်မှတ်ပြီးတော့ပြောလို့မရဘူးအစင်ပြေဖို့ပေါ့သူများကိုအစင်ပြေအောင်လုပ်ပေးမယ်ဆိုရင်ဘုန်းတို့တဘာဝတရားရဲ့နေရာမှာပါလဲကိုလည်းအစင်ပြေမယ်ပေါ့ကံကံရဲ့ကျိုးဆိုတာဒါပဲလေဟုတ်လားဒီနေရာမှာ ਨੇ ဒီတဘာဝတရားကြီး ਨੇ လောကကြီးဟာလက်ပတ်ပေါ့ဖြစ်ပေါ်နေကြတာပေါ့ဟုတ်လားဒါလေးကိုစဉ်းစားမိဖို့ဘုံဘုံပြောပြတာဟုတ်လား အဲ့တော့အဓိကဘာပြောချင်တာတော့ယုံကြည်မှုဟာခိုင်မြဲနေမှကိုယ့်ရဲ့မကောင်းတာကိုရှောင်ရှားဖို့ကောင်းတာကိုဆောင်ရွက်ဖို့ဒီမြင့်မြတ်တဲ့လမ်းစဉ်နှစ်ခုဟာမပြောက်တာဟုတ်လားဒါကြောင့်ငါမနေ့ပြန်မှာဘာလုပ်မယ်ဘာလုပ်မယ်နောက်နေ့မှာဘာလုပ်မယ်မသေးခင်မှာဘာလုပ်မယ်အဲအဲ့ဒီလုပ်ငန်းတွေအစီအစဉ်တွေကြရှိနေဖို့ဆိုတာဒီတရားတရားအတွင်းတောင့်တောင့်တင်းခိုင်မာနေမှာတရားတရားပြောက်ပြီဟေးဆိုရင်အနာဂတ်လမ်းကလည်း အကုန်ပြောက်တာပဲဝိုးတော်ဝါဒပုံတော်ကရောသွားမှာသူကဟုတ်လားအဲတရားတရားခိုင်မြင်းနေပြီပြီးပြင်းနေပြီဆိုရင်အလုံးကိုအတိတ်ပဲရှိသူမှလုပ်ငန်းတွေကအကုန်လုံးအစီအစဉ်တွေကြအရန်သက်အဲ့လိုသွားမှာအဲ့ဒါလို့ဆိုရင်ကို့ဘဝပိုးပြီးတော့အတိတ်ပဲရှိတယ်တန်ဖိုးရှိဒီသဘောလေးကိုဘုံဘုံကပြောပြတာဟုတ်လားတရားခုကောင်းမှုတွေကိုလုပ်ကြတယ်အနုမောဒနာတရားစကားအနေနဲ့မြတ်စွာဘုရားရဲ့ဒေသနာတော်တွေကိုတော့လေးလေးနက်နက်ကြီးညိုနိုင်ဖို့လည်းဘုံဘုံကရည်ရွယ်ပါတယ်ဟုတ်လား အနာဂတ်ရေးကိုတွေးပြီးတော့ပူကြတဲ့ပုဂ္ဂိုလ်တွေအတွက်အိုသည့်တိုင်အောင်ကိုယ်ကိုချမ်းသာစေမဲ့ကောင်းမွန်စေမဲ့အရာဘာလဲတော့တရားတီလာတရားဒါလည်းအရေးပါနော်မေ့နေဟုတ်လားကိုယ့်ကိုအားကိုးစရာကိုယ့်ကိုရှာထားနော်ပိုက်ဆံလို့မဟုတ်ဘူးနော်မင်းတို့အိုသည့်တိုင်အောင်ကောင်းမှာပိုက်ဆံလို့မဟုတ်ဘူးနော်ဒါပေမဲ့ပိုက်ဆံလည်းသူအခန့်ကဏ္ဍနဲ့သူတော့အကျိုးကျေးဇူးပြုမှာပဲမရှိလို့မဖြစ်ဘူးနော်ဒါပေမဲ့ဘုန်းမြတ်စွာဘုရားဘာလို့အဓိကပြောပို့ပြီးတော့အရေးပါတာကိုအဓိကထားပြီးတော့ပြောတယ်လို့ဘုန်းဘုန်းကယုံကြည်တယ်ဟုတ်လား ဒါကြောင့်အနာဂတ်ကိုစိတ်ပူတယ်ဆိုရင်မလုပ်ထားဘူး။ကိုချင်းတီလာဖြူစရာလုပ်နော်။ကိုယ်စိတ်ထဲမှာအမြဲရှိနေတဲ့အရာအမြဲရှိနေရင်ကောင်းမဲ့အရာပါတော့ယုံကြည်မှု။စိတ်ကိုအလွန်မှနှစ်သက်စေတဲ့မျက်နှိုးစရာကောင်းတဲ့အကောင်းမွန်ဆုံးယတနာကတော့ပါတော့ပညာ။နော်သူအကြောင်းတော့အကျေတုံးမှပြောလိုက်ရဘူးနော်။လူစိုးတခိုးတွေကလူယူဖြက်စီးလို့မရတယ်ကိုမသိအောင်ယူဆောင်သွားလို့မရတယ်တနည်းပြောရရင်ကိုတကယ်ပိုင်ပါတယ်ဆိုတဲ့အရာပါလေကုသိုလ် ဟုတ်လားကုသိုလ်ကတော့ကိုတကယ်ကိုပိုင်တယ်ကျန်တဲ့ဥစ္စာပစ္စည်းကမသေးခင်မှာပိုင်ရှင်ပြောင်းတာကန့်ဆိုးရင်ရှိနိုင်တယ်ဒါလည်းမတတ်နိုင်ဘူးနော်သေချာဘောက်ကတော့သေပြီဆိုတာနဲ့မဖြစ်မှာတော့ပိုင်ရှင်ပြောင်းမယ်သေတာလည်းဘယ်ချိန်သေမယ်ဆိုတာမသိနိုင်တဲ့အတွက်ကြောင့်ပိုင်ဆိုင်မှုကိုတွေးရတဲ့နေရာမှာဘာနဲ့ရှင်ပြီးတော့တွေးရမလို့ဘုံဘုံပြောတယ်မှတ်မိလားရှင်တန်မှုနဲ့နှိုင်းရှင်ပြီးတော့တွေးဟုတ်လားရှင်တန်မှုကသေချာလားရှင်တန်မှုကိုမှီးပြီးတော့ဖြစ်ရတဲ့ပိုင်ဆိုင်မှုကပိုလို့တောင် မသေးကြဘူးဖြစ်သွားတယ်ဟုတ်လားကုသိုလ်ကြတော့အဲ့လိုမျိုးမဟုတ်ပိုင်ဆိုင်မှုကသေကြတယ်ဘဝပြက်ပြီဆိုရင်လည်းပဲအည်သွေးတစ်ခုအနေနဲ့ရောက်ရဘဝရရခန္ဓာမှာသူကဘာတော့အမြဲတမ်းကိုယ်နဲ့ရှင်တွဲပြီးတော့ဘာလို့ဖြစ်နေမဲ့အရာဘလောက်အကိုတိုက်တော့ဟုတ်လားဒါကြောင့်လူစိုးတွေယူလို့မရတဲ့အရာကုသိုလ်ဆိုတာလေးကိုပေါ့ပေါ့လေးဖုံဖုံတို့နားမလဲစေခြင်းဘူးလေးလေးနက်နက်ပိတ်တရဘဝင်ကြပြီးတော့ဟုတ်တယ်ဆိုတဲ့အခြေအနေအခြေအနေမျိုးထိနားလဲစေခြင်းလားလွန်ကောင်းတော့ဒီသုတ်တန်လေးဟုတ်လား ကိုသိတဲ့အောင်ကောင်းမဲ့ရပါလေကိုချင်းသီလစိတ်ထဲမှာအမြဲတမ်းရှိနေရင်ကောင်းမွန်မဲ့ရပါလေတရားတရားမျက်နှာဖွယ်ရကောင်းတဲ့နှစ်သက်ဖွယ်ရကောင်းတဲ့ယတနာဆိုတာပညာနော်ကိုတကယ်ပိုင်တယ်ဘယ်သူမှယူလို့မရဘူးဆိုတဲ့အရာပါလေကုလို့တဲ့ဒါဘောမှာဘလို့နေရမလဲဆိုတာကိုအလွန်တူတောင်းတဲ့ဟောဟာလေးတွေသုံးပြီးတော့ဒါမြတ်စွာဘုရားပြောသွားတာပဲဟုတ်လားဒါကြောင့်ဒီသူတော်ကောင်းတရား၄မျိုးနဲ့နော်ပြောင်းမွေးနိုင်ကြတယ်ပြည့်စုံအောင်ကြိုးပမ်းအထောက်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ ဒီကနေ့ကထိန်တက္ကသိုလ်မများနဲ့တကွာတရားနာပိသဘောင်တော်ကောင်းတို့စူးစမ်းအထုတ်ထားကြလို့နော်ရရှိထားကြတဲ့နော်ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညံပူညံမျက်နှိပ်ပံကိုလျင်မြန်ထုတ်ချောင်းမျက်မှောက်ပြုပြရစေကုန်သောဟု ပတ္တနာအောင်စုပြုကြကုန်ရာတည်း